ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌ကိုရက်10လ69ခုနှစ်နေပိုင်းတွင် ဟောကြားတော်မူသောတရားတော်ကိုရှင်မီတူတကားတော်မာရီရဲ့တရားမှာခွင်ကောင်းလေးမျိုးစွာရှိနေရခွင်ကောင်းတစ်မျိုးတော့သာသနာပြု ဒီလိုချင်းဘယ်လိုတွေ့နေလို့ချင်းမှာကိုယ်ကိုယ်ကိုယ်တောင်းလာလဲဒါလည်းကိုယ်ကိုယ်တူလို့ဟုတ်ကဲ့သာသနာ့ဘုရားဘုရားဖြစ်ကိုကိုယ်ကိုယ်အဲတရားဘုရားကိုကိုယ်တူတူလို့ဆိုသေးနာဘယ်မှာဗျာဟိုတတ္တဝါဆိုတော့ကဘာတစ်ခုရှိရင်ရှိတာပေါ့ ပြီးတော့ဒါလေးရောဆိုတဲ့နေရာမှာတိတ်ကြည့်တော့ပါရှိတာပါဗျာမှန်ပါဗျာပြီးတော့ဘုရားဖြစ်ဖို့ကြတော့ခဲနေတယ်မှန်ပါဗျာဒီကုပ္ပယပို့လို့ကိုကိုကိုကိုကိုပါလာတာပထမဆွေမျိုးလို့ခေါ်တာ။ဒီလိုဘုရားပို့နေလို့သာသနာထွန်းတဲ့နေရာလူလာဖြစ်ဥပါလေ။မှန်ပါပါဗျာ။ဟင်သာသနာထွန်းတဲ့နေရာကိုလူလာဖြစ်ရတာလေဒါလည်းပြုံးတော်မျိုးလေ။မှန်ပါပါဗျာ။ဟင် ဒီနေ့ဒီနေ့သာသနာတော်မှာလည်းသာသနာထုံးရတဲ့နေရာတို့လူလာပြည့်အလွယ်တကူတော်လို့ရတယ်။ရပါဗျာမှန်ပါဗျာ။ဟင်ဟိုတို့ကိုယ်နဲ့တိုင်းကြပြီးကြောက်ကြီးကြမိကြဖြစ်လာရင်တို့တော့ဥခေရေဘူး။မှန်ပါဗျာ။တို့ရှိဖြစ်တော့မှဆိုရင်သာသနာအတွက်ကိုပရိယတိတဲ့ကလည်းပြီးဟိုတော်ရတာ။မှန်ပါဗျာ။အိန္ဒိယပြီးသွားရမြေကြီးမှာဒီသာသွားလား။ သူသိနေတဲ့ပုဂ္ဂိုလ်တွေလည်းမိကိုအဲ့ဒီတော့ယူပါမှန်ပါဗျာတို့ဒီလိုမျိုးရှိလို့ရှိရင်အဲ့ဒီပြီကိုမတားတာမရှိတော့ပြီကိုသူပြီကိုတားတော့တရားကြည့်ရင်တော့ဒုက္ခလာပါမှန်ပါဗျာလားပါအဲ့ဒီတရားတရားကလည်းဒီလိုမှန်ပါဗျာဟင်သိကြည့်ရမလားလည်းပေါ့မရောက်နိုင်ဘူးပေါ့ဘုရားဗာဒနာထုံးရတဲ့နေရာတို့လားဖြစ်တယ်ဒါလည်းဒုတိယပဲကောင်းနေတယ်မှန်ပါဗျာ သူရဘာဝနာသုံးကားနဲ့နေရာလူဖြစ်တာတော့မဟုတ်ဘူးအယူချောင်းမှတယ်ဗျာဒီမှာလေဘုရားရှင်လေဒေါသကိုကြီးလေဟုတ်ဘုရားရှင်လေအာဟုတုကိုကြီးလေဟင်ဒီတော့အယူချောင်းမှနာလေဒါလည်းပြေသွားမယ်လေတို့ဒီကိုယ်တို့ရှိရမို့လားကတူလို့ရှိနေတာဟုတ်ပြီးတော့အကြည့်တတ်၆ပါးကောင်းနေတာဒါလည်းကိုယ်ကောင်းဟင် သာသနာ့ဖွင့်နေကြသူမျက်စိရတိတတ်တဲ့လူကမ်းနေတယ်တဲ့လူကဒီမင်းလည်းပါဗျာ။ဒီအဲတို့ဘာလို့နာပင်နေမော။မကြားနိုင်ပါဘူး။သတ်နိုင်ဘူးဗျာ။မကြားနိုင်ပါဘူး။ဟင်။ကျန်တဲ့จิตတိလည်းဒီတိုင်းမှာ။ဟုတ်ပါပါဗျာ။ဒီအจิต၆ခုကောင်းနေတာတော့မဟုတ်ဘူး။မှန်ပါဗျာ။အဲတို့ဒီကိုယ်ကိုယ်တို့လည်းသိကြလားမရှိဘူးလား။ရှိပါဗျာ။ ဟင်တို့လည်းတယ်လေအဲကိုကြီးရရှိတယ်သုံးလို့သုံးလို့လားသုံးပါသားပါကျေလို့ကျေလို့ကျေလို့ကိုကြီးကသုံးလို့ပဲများသုံးလို့မှန်ပါဗျာသုံးလို့လည်းရောက်ရောက်ပြီးတော့ဟင်ဟင်ဒီတော့မတော်ရည်သုံးပါလားသမဒုံလုံးရဲ့အဲ့ဒီညားတဲ့ဘုရားကိုကျွန်တော်ပေါ့ပါဟင် ဘာလို့လဲသူများတွေပြောလို့လားလို့သူတကယ်ဘာသာလို့လဲအဲ့တော့ဒီရှိနေတဲ့ဒီတိုင်းကြောက်ကြတယ်ခုနတို့ဒီပွင့်ရင်းနဲ့ရှိလာရင်ဒီပွင့်ရင်းနဲ့ပတ်သက်လာရင်တို့လူရှိနေဖြစ်ဖို့ကြိုးစားဖို့လိုတာဟုတ်ဒီတဲ့ဆင်းရဲဘူးအဲ့တော့ဒီယူထားမှုတွေဘာလို့မလဲသိကမ်းမရဘူးသိကမ်းမရပါဘူးဟုတ်ကဲ့ စိတ်ရင်းရခြင်းပြညာပေါ့ဟုတ်ကဲ့ယုံကြည်ရင်သိဉ္ဇေဘောဟင်ပြီးတော့ယုံကြည်ကြီးတော်ယုတ်ဖြစ်ခြင်းကိုသိတာကြည့်ရမှာပေါ့မှန်ပါဗျာဒီရေချက်တော်ယုတ်ဖြစ်ခြင်းကိုသိတာတွေရေးကြရမယ်ဟုတ်ကဲ့စိတ်တိုင်းတို့ယုတ်ကလာဖြစ်နေတာမဟုတ်ဘူးလားဟင်အဲ့တော့သူပြီးတဲ့ဘဝတည်မြင်ဖို့တိတ်တဲ့ထူပြေဖို့ဟိုထူလာတာတော့ခုဒီခွင့် တင်းမျိုးကိုအမိရအထုတ်ချရမှာကိုပုဂ္ဂလာမှာအဲဒီကိုကြီးတွေတော့ရှိပြီတို့သာသနာ့ဘာသာလာသာသနာဘုရားမထွန်းကားတဲ့အချိန်တို့ဘုရားဆုံးမကိုမနာခံတဲ့ဘာသာကြလူသားဖြစ်တဲ့နေတဲ့အချိန်မှာရှိတဲ့စိတ်ထားမျိုးလိုလုံးရမျိုးလိုတို့ဘာလို့တော့ဒီစီစဉ်ခံစားမယ် ဘဝလေးဝတ္တမူဝါကြောင့်ပြုလုပ်မယ်ပုဂ္ဂလာရေးပစ္စည်းတွေချာဝီရီချာကြတာတွေတို့ပြောတော့ဆိုဒီခွေကြီးကတို့နဲ့မဆိုင်ဘူးဖြစ်နေမှာဟောမှန်ပါဗျာဒီခွေကြီးကမဆိုင်ဘူးဟင်ရှိပြီမတို့ယူတို့မဆိုင်ဘူးဖြစ်နေမှာဟောဟင်အဲ့တော့တို့ဒီဟိုဒါနမှုခေါ်မှာပေါ်လေပြင်ကျင်ကာကြီးတော့ဒါတို့လည်းဖြစ်ပါတယ်ဖြစ်ပါတော့ဗျာတို့လည်းဖြစ်တယ်တို့လည်းဖြစ်တယ် ဒါလို့လည်းဘုရားဘာသာဖြစ်နေလေမဖြစ်နိုင်ပါဗျာဟင်ဖြစ်နေလေတို့ဒီဒါနမှာလည်းခုလူတယောက်နဲ့တယောက်ကိုပြည့်စုံနေတည်နာခြင်းကြီးလို့တရာကြီးကြီးကလို့ခင်မင်းခင်မင်းလို့ပြေးတာကံနာပါတော့ပေါ်တော်လေးမှရှိတယ်ဟင်တို့တို့ဒါနကပြီးပြီးခွင့်ဝန်းကိုယူပြီးပါရမီဖြစ်ဖို့ဒီမရပါဘူးမရလို့ရှိရင်တို့ ပါရမီလှီးကတိဖြစ်တဲ့တော်မရောသေးဘူးလှီးကခုံဝဲရှိသေးတယ်ပုဂ္ဂလာရဲ့ဒါနာနဲ့ပါရမီတွေရအောင်မဟုတ်ဟင်ဒီဒီကိုလည်းသူ့ငါဘွယ်ကိုလည်းသိပြီးလို့ဆိုတယ်ဟင်တရားတော်ဒီဒီတခုသုံးလိုက်ရင်တရားတန်ငါဆိုဒီဘက်ကစိတ်ကြပေးဥဒါဖြစ်ရမယ်ဟင်ဒီဒီဘက်ကပြေဟိုတရားတော်ဒီဒီဟိုသုံးလိုက်ရင်ဒီဘက်ကတရားတန်တနာကိုပေးဥဒါဖြစ်ရမယ် ဟုတ်ပါရဲ့ဒီဘက်ကတရားတန်ပြီးပြီးဆုံးလိုက်ရင်ဒီဘက်ကတရားတန်မာနကိုလည်းပြည်ပြပြရမယ်ဟုတ်ကဲ့ပါဗျာဟင်ဒါဆိုရင်တော့သူဗုဒ္ဓဘာသာတို့ရဲ့ရှင်စိတ်တစ်ဖြစ်ကြည့်ပြီးမှန်ပါပါဗျာတစ်ဖြစ်ကြည့်ပါဒါတော့လည်းလုံလုံပြီးပါဟင်တော်ကလားမတော်သေးပါဘူးဟင် အခုကတော့မတော်တင်ဘူးလားပြောတာကဒါနာလာပြောတာပါရမီရောက်လားမရောက်ပါဘူးဟင်မရောက်ဘူးဟင်ကျောင်းတရားလည်းကျောင်းတော်လူမယ်ဗျသူ့တော်နာကျောင်းဆိုတဲ့အတွက်ကြီးရတယ်ဗျဘာပဲဦးတော်ကြီးလေးမှန်လားဟင်ဒီအဲ့တော့ရောကြောင်းကြီးသက်သာချပြီးတယ်ဟိုဘက်ကကြောင်းငါကြောင်းနဲ့အဲဘုန်းကြီးကတက်ပြီးဖိတ်ချနေရလူကြီးပဲမှန်ပါပါဟုတ်ကဲ့ဟုတ်ကဲ့ဘုန်းကြီးဖိတ်ချနေရလူကြီးပြ သင်္ဝတ္တရာဟောသေဆုံးတရာဟောအပြုတ်ကြလာတဲ့တို့ဟောဟင်အတို့ကပြုတ်ပြီးဘူးရဟင်အဲ့တော့တသိန်းနာလို့ရှိရင်တသိန်းနာမှာပဲကြီးလာတာပဲရှိသေးတယ်ဟင်ဆယ်သိန်းနာလို့ရင်ဆယ်သိန်းနာမှာပဲထပ်ကြီးလာတာပဲရှိသေးတယ်ကြော့မှန်သွားပဲဟင်အဲ့တော့ဆယ်သိန်းနောက်ကြောက်လိုက်ရင်ဆယ်သိန်းတော့တဏှာဝင်ပြီးဝေဒလို့ကြီးရဟင် စေသိမမာနဝီပြီးဝဲသလိုကြီးဗျာဒီစေသိမဒိဋ္ဌိဝီပြီးဝဲသလိုကြီးဗျာဟင်ကဲဘုရားဘာသာပြစ်လားမပြစ်ပါဘူးဗျာဒီဒီတို့ပါလားမပါဘူးလေဒါကမြာဒီရုံးကပြောလို့တော့မြင့်ဖျားဘူးမြင့်ဘူးသူကြီးဒီတိုင်းမှာရဟင်ဘုရားကဘုရားခဏမလူသေးမလူဘူးလို့ပြောတယ်ပြစ်တာဒီမှာ ဆက်ခမေသူတို့ဘာတို့ယူမှာဗျာဥမာအေးဥမာမလာလာခင်ဗျာကျွန်တော်ကမ္ဘာကိုခင်ဗျားတို့အတူတူဒီကောင်ကတော့မလုပ်ဘူးတော့ဟုတ်ကဲ့အဲ့တော့လူဒီဒါနာပေးကိုပေးတာကလည်းရရသေးဘူးပဲမှန်ပါဗျာဟင်ရသေးဘူးဒီတော့နဲ့ဘူတော်ပါတာဖြစ်နေပြီဟုတ်ကဲ့လားဆရာကြီးကပြောတယ်ဒါနာငါးဘိုးကိုဖြုတ်မှန်ပါဗျာဟင် ဟိုပစ္စည်းဆိုကြတာနဲ့ငါငါပစ္စည်းငါပိုင်နေတယ်ငါပေါ်မှာနာရတောင်းလေငါပစ္စည်းရောတနာရတောင်းလေငါပိုင်လို့ဆိုဒိဋ္ဌိလေဒီဒီသုံးကြကြရအောင်ဘုန်းတော်ဒုစိတ်တွေနေနေတာတူတုံးစီထားလို့ရဟင်ဒီသုံးကိုပကုံးလာပြေးလိုက်ဒုစိတ်တွေညံ့လာမယ်ဟင်ဒုစိတ်တွေပေးနေတာသူတို့သုံးခုပြီးဖို့ထားလို့ရအဲသူတို့သုံးခုပဲတိုင်းဒုစိတ်တွေကြီးလာလိမ့်မယ်လားပုဂ္ဂလာကြီး ဟင်အဲသူတို့ပြေဘူးအဲလူလေးတို့ဘာလူလူပဲဒါလေးရှိလာရင်ဒါနာကဒီပါရမီဖြစ်ပြီဟင်ဒီခွင့်ရင်းလေးတို့သုံးတာအောင်မှာဟင်အဲကျင့်လာလည်းပဲဒီရတော်လည်းဘာသာတိုင်းသူကလည်းသူတို့ကျင့်လာကြဟင်တကျင့်မှာကြတချို့ကျင့်တာတို့လည်းတော့ပါပါသေးတယ်တို့တော့အကျင့်မှာကျင့်ရင်ပြီးမလာဘူးသရဏရာကြီးဝိဇ္ဇာမပါနဲ့ တို့ဘုရားဘာသာတရားတော်နဲ့ဆိုင်နေဘူးပဲဘုရားကျင့်ဖြစ်နိုင်ပြီဘုရားကျင့်တာဟောဒီဘက်ကကျင့်အဲဒီဘက်ကပြိကူလာနေအောင်ဟုတ်ပါလားဟင်အဲဒီဘက်ကပြိရင်ဒီဘက်ကထောက်ကျင့်နေအောင်ဒီဘက်ကကျင့်ရင်ဒီဘက်ကပြိနေအောင်အဲတော့ကျင့်နေပြီးအပြီးနဲ့ကျင့်တုံးဝဲတို့သာတို့ဝဲတတိနဲ့ပြီးအပြီးနဲ့တတိနေမှာပေါ့ဟင်တို့ဟောပေါ့ခြေလမ်းလေးနှလုံးလို့လားမှန်ပါပါခြေလမ်းလေးနှလုံးလို့လား ဒီဘက်ကပြည့်ဒီဘက်ကပြီးဟုတ်ကလားရဲ့ဒီဘက်ကပြီးတော့ဒီဘက်ကထားပြည့်ဒီဘက်ကကျုံတော့ဒီဘက်ကထားပြီးဘင်းတို့သွားမှတို့ဘုရားဘာသာသီလပြည့်မှာလားမှန်ပါပါဟင်ကျင့်လို့ကျင့်နေမသိဘူးဒါလည်းတို့ဘုရားဘာသာသီလဖြစ်နေပြီဟင်တာဝနာရင်းသီလဖြစ်နေပြီပြီးတော့ပြီးလဲဆက်မကြည့်ရလေဒါလည်းတာဝနာရင်းသီလဖြစ်နေပြီကွယ်သရဏနဲ့သီလချင်းဝင်ရှားကြလို့တွားနေရမှာဟုတ်ကလားဟင် အဲ့လိုမကြည့်နိုင်တဲ့ရင်တို့သာသနာ့တွင်ဒုတိယအကျုံးသာသိဘူးရ။နာသိပါဗျာ။ဟင်ရှိတဲ့လက်ရှိလက်ထဲရှိတဲ့ခွင့်ကြီးကိုမတုံ့ပြန်ဘူးလို့ဆိုလိုတယ်ကဟုတ်ကလားဟင်အယူတွေတို့မှန်နေတာတော့မှန်နေကြပါပြီဗျဖရားယူတဲ့အတိုင်းပါမှန်တယ်လို့သာပြောရတာမှန်လေးဘူးဗျမှန်လေးပါဗျဟင်ဟုတ်ဖရားကမမြဲဘူးတဲ့ဗျမှန်ပါပါတို့ကဘယ်လိုပြောလို့မြဲတဲ့ချိန်လုံးပါဗျ ဟင်အဲဟိုပဇက်ကတော့ခင်ဗျားတို့မမြင်ဘူးတော့ထားအောင်ပါလေဟင်ဟင်ဟင်တို့တော့မမြင်ဘူးလို့လာပြောတာဟောတို့ပါတော့ဟဲ့ဟင်မိမိဘသူလို့ဆိုဘသူဘသူထပြောတာပဲထင်တယ်အဲမိသားစုဘသူလို့ဆိုဘသူဘသူထပြောမှာပဲမဟုတ်လားဟုတ်ကလားတို့တော့ကိုငွေပြီးရဲ့အဖေဒီနေရာမျိုးဒီနေရာမှာပဲ တတိပိဒီနေရာမှာသိကြနေတာဒီကိုမွေးပြီးကိုမွေးလိုက်တဲ့သားလေးဒီနေရာမှာမွေးဒီနေရာမှာသိတယ်ဟုတ်ကလားဘာလို့ဖျားဟောတိုင်းပဲနော်ဒီစက္ကန့်လေးတစ်ချက်တွေ့မှာရုပ်ရဖောက်ပြသွားတဲ့အချိန်မှပတိပေါင်း6000လေမှန်ပါပါ တိချောက်တော်မဟုတ်ဘူးမှန်ပါဗျာဟင်ပြီးတော့စိတ်ရဲ့ဖောက်ပြောင်ပြည့်စည်သွားတဲ့အချိန်လုံးဂတိပေါင်းတစ်သိန်းနေတယ်မှန်ပါပါဗျာအဲ့တော့အဲ့ဒီမှာမိဘစိတ်နဲ့ပฏิပတ်နေပေးလုံးကစိတ်ကလေးကအဲ့ဒီပฏิပတ်နေရတဲ့အချိန်ချက်ချင်းဒီရုပ်ကြောက်သွားတာမို့လားဒီရုပ်နာမပါဟင်ဟိုတော့သူနောက်တာသူနဲ့ချုပ်ဆုပ်အလားတူတဲ့အရာတွေကကာရှင်ပြီးတော့ဥရုရှိနေတယ်ပြီးတော့စိတ်ရှင်ပြီးတော့သားနေတဲ့အာဟာရရှင်မှအဲ့ဒီအချိန်လေးခုရဲ့တွန်းအားကြောင့် ဒီယုတ်ကတော့ပြင်ဒီယုတ်ကြီးတိုင်မပြည့်တွားတာပဲမဟုတ်လားအဲ့ဒါတို့ဖြေရှင်းနေတာလေဟင်တို့သားလည်းဒီတိုင်မဟုတ်လားဟင်ကိုမျိုးပြတဲ့ဗိပြရတာတော့ဒီနေရာမှာပြီးတာပဲကြာဟုတ်ကလားဟင်ခုနကဒီစက်နဲ့တစ်ချက်ပြောမှာခရီး6000ဟုတ်တာဒီလိုကြီးတို့သားရှိတော့မျိုးခဲ့ဟင်တို့ကနမောကသူ့ရဲ့ဓာတ်ချင်းစိတ်ချင်းဥရုချင်းအာရချင်းတင်တယ်ဒါရင်းကပါတို့ပါတို့ပြီးတော့အသိစိတ်ဝင်လာလို့က ဒီအလားတူဒီမှာချိုးချိုးရုပ်ပေါ်နေတာတိုးတိုးမရှိတော့ဘူးဟင်ပြည့်ပဲနေတော့တို့ဝိရဒတာမရှိတော့ဘူးလက်ရှိရရှိအောင်မှာတားပြောက်ကိုကြည့်လို့ဒါငယ်မမဟုတ်ဘူးလို့ပြောမယ်တိရိတာဟုတ်တယ်ဒါငယ်ဖေမိမိမဟုတ်ဘူးလို့ပြောမယ်လက်ခံမလားမခံနိုင်ဘူးရပါဘူးခင်ဗျာခင်ဗျာလက်ခံမလားထုတ်တော့ ဘုရားကမမြင်ဘူးတဲ့အဲအဲ့လောက်ဒီကိုပြောတာလားလေမမြင်တဲ့ကြောင့်လည်းအဲ့လောက်ဒီဘုရားကဟိုတခါတော့ကိုရှင်းပြထားတာလေဘုရားကမမြင်ဘူးသူမြင်သေးတယ်ဗျမှန်ပါဗျာမြင်သေးပါတစ်ခါကတော့ဒိသာမြင်မရှိဟောမှာပဲလေဟင်စိတ်ထဲမှာတော့မြင်ရုံညာပြီးတော့ကိုကြိုက်တဲ့အာယုခံစားရင်ဘယ်လိုပြောတော့ဟုတ်တယ်လို့ပြောတာပါဟင်ဘုရားကဒုက္ခပဲလေမှန်ပါဗျာဘုရားဘယ်လိုလဲမှန်ပါယူရောက်လားမှန်ပါရောက်ပါဗျာ ဘုရားအယူဘယ်မှာဆုံးလို့လို့ဒုက္ခဒုက္ခတော့ဟောတာဟင်တူတော်ကြောင့်ကြီးမှာဆရာတော်ကြီးတပါးကမင်းကိုယ်ွယ်တဲ့ဆရာတော်ကြီးဆိုတာဟုတ်ပဲအဲ့တော့မင်းကိုယ်ွယ်တဲ့ဆိုတော့ဟိုကနေပြီးတော့ဟိုဘယ်ငန်းတွေထောက်ပံ့ထားတာတွေနဲ့အဲ့ဆောင်းတော့ဖွယ်နေမှာပေါ်ရင်းပွေကြီးနဲ့အဲအဲ့လိုတည်ဆိုပဲအဲ့ဒီမှာကြီးကြီးကဘုန်းကြီးနာမှာ ဝိယဝိသလိုရတဲ့ပုဂ္ဂိုလ်ကခုလိုဒီလိုကြောင်ကြားနေမလားဝိယပိတ်ဖြူသင်ခြင်းနဲ့ဘာဖြစ်လို့တော့ပိတ်ဖြူကကိုယ့်ရဲ့စိတ်ကိုဖြူစင်အောင်လို့ပိလာရဲ့အကြောင်းလို့ခေါ်တယ်မှန်ပါပါဟင်စိတ်ကတစ်ခုကြပြီးမှဉာဏ်လေးကိုယ်ကကိုယ်ကိုတတိပြီးအောင်လို့ဟင်ဒီဘုရားတစ်ခုပြောမယ်ဉာဏ်လေးကိုယ်ကတတိပြီးအောင်လို့ပိလာရဲ့အချိန်မှာပိတ်ဖြူသိထားရတယ်ဟုတ်ကလားပိတ်ဖြူကတမာရီရဲ့အကြောင်းမှန်ပါပါ သူတို့သိဝါဆိုပညာရဲ့ရောဒါသူ့ရောက်တဲ့သူသူ့ဆရာကိုသင်ထားတာဟုတ်ကွယ်အဲ့တော့ပြည့်စုံပြည့်ကျဲတဲ့ဖုန်းတော်ထားတာဟုတ်တယ်အဲ့တော့ဘုန်းကြီးကသုသာရမီးကြဘိုးကြီးဘိုးငယ်တွေပေါ်မင်းတုံးနေစားသာဟာလိကဒုက္ခဒုက္ခအဲ့ဒါဘုသူတော်ကမိဖို့ကြောင့်နေရကြတော့ဒီဒုက္ခမျိုးတော့သူတို့ဆယ်ကပြန်ခံစားလိုက်ခြင်းပြီးလို့ဆိုတယ်ဟုတ်ကြောဘယ်လိုလုပ်ခဲ့လဲဟင်ဟင် ကောင်းတာတွေတော့ပဲနဲ့တော့ဒုက္ခလို့မြင်လားမမြင်ပါဘူးအေးဒုက္ခဆိုတာပါဠိစကားရေးရဒုက္ခနဲ့ဒုက္ခအတူတူဒုက္ခကသူ့ဆိုကောင်းတာထားတာသူ့ယူခံရတာလေကောင်းဝင်နဲ့သူ့ယူခံရတာအဲ့တော့တို့ပါတော့ဆင်းယူမှာမိသေးထုံသေးပြီးတော့ခွဲပြီးခွဲသိတယ်လို့ပေါ့ဟင်ဒုက္ခကတော့ဒုက္ခမကောင်းတာခါတာသူ့ယူခံရတာ အဲ့ဒါကမကုန်းတရားကြီးသူ့ပြုခံရတာဒါတော့ရွာလည်းပေါ့ရလည်းပေါ့မဟုတ်လို့ဒီတခါတို့ဒီကိုတွင်းသိတာကိုတွင်းလိုက်တာဟုတ်ပြုံလို့နေမှာပေါ့ဟင်အဲ့ဒါနှစ်ခုလုံးကတော့ပဲလေတို့ပူရီလာရင်တန်ရာနဲ့ကြီးတယ်ဟင်ဟိုဖေးရုံကဟာဟောအနာနဲ့ပါပဲအနာမှာပဲဟိုလမ်းတွေကောင်းလာဟောအဲ့ဒါဒုက္ခနဲ့ဒုက္ခပဲလေတို့ဘယ်ဟာကဟင်နှစ်ခုလုံး ခုတလုံးအနာနဲ့ယူပါဟုတ်ကဲ့အဲအကောင်းမလားမကောင်းပါဘူးဟင်တဲ့ကနာတို့ကြရင်တော့ဒုက္ခသောကဝူမျိုးဥဒီဩကကယုခွေတော်မျိုးလေဒုက္ခသောကယုဒီဩကကယုခွေလေအဲဒုက္ခဟောယုဒီဩကကယုခွေဟောသူကအေးအေးနဲ့တွေ့တာလေဟိုတို့မျိုးဥဒီဩကကယုခွေဟောဒါပဲကွာတော့တွေ့တာမတွေ့တော့ဒူးဒူးကြဟင် တော့လောကီဒုက္ခမန္တနာဒုက္ခပရင်းနဲ့တို့ထဲရတယ်ဟုတ်ကလားတစ်ဖက်ကလည်းတို့ဒီကနေ့ဓမင်းသားတာဟင်းကောင်းကျွေးကောင်းနေသားတဲ့အတွက်ဒုက္ခလို့ပြောရမှာပေါ့တို့တော့သူ့ကိုတညာလုံးလုံးဒီအပုတ်ဒီကိုလွယ်ထားရတာရဲ့မျက်ခင်တာကိုနန်းနန်းပေါ်ပေါ်နဲ့ပြောပူရမှာဟာဒီကဒီရောက်တာမဟုတ်လားဟင်တော့ဒုက္ခဖြစ်ချက်ဖြစ်ဖြစ်ရတဲ့အကြောင်းဖြစ်လို့လေသူ့ကိုဒုက္ခတွေထဲရတယ်ဒီလိုသားရတဲ့ကောင်းတွေကိုဟင် ဟင်ပြီးပြီးကောင်းကောင်းသားတယ်ညညညပုံပြီးမဟုတ်လားလက်ဖြင့်ငါများများနံနေမဟုတ်လားဟင်ဒီဒီနေ့ညညမွေးလက်ဖြင့်ငါများများနံနေလေဟုတ်ကလားဒီလိုသိလက်ဖြင့်ငါများများနံတော့ဒီနေ့ညညမွေးရလာတာမဟုတ်လားသင်ညညမွေးကြည့်ပြီးဘယ်လိုဒီဒီလိုဒုက္ခလာဒုက္ခလာဒုက္ခတဲ့တရားလေဗျာသူပရိယေဒုက္ခလို့သာဒီလိုလဲပြောနေဗျာ ဟင်တပိယဒုက္ခလို့သုံးတယ်ဒီအဲ့တော့ဒုက္ခလို့ပေါ်လာတာရှိတာသူကောင်းတာနဲ့တွေ့ရင်ဒုက္ခတော့ပြီးပြီးပြီလားဆယ်အယူမှန်လားဗျာသတိတမာယူရင်ပါပြီးပြီလားဟင်ပြီးတော့နတ္တဆိုတာတို့ပန်းထုံးနေတဲ့ယောဂီတယောက်ရဲ့တွေ့ကြုံဆိုရင်တော့ဘာကြည့်လိုက်ကြည့်လိုက်တိုင်ကလေးတရားရှိဘူးမရှိပါဘူးဗျာဘုကောင်းတာကိုကြည့်ချင်သိပြီးတော့ကောင်းတယ်လို့တွေ့ပြီးလား အတိုင်းကျလုံးတယောက်မှရှိပဲမရှိပါဘူးခိုးတဲ့ဘောဟိုတေချာပိုက်ကြီးလည်းရှိဘူးလားသဘောဟုတ်ကလားသဘောပဲသူဟိုနေဘူးရဲ့ချိန်နဲ့လာပါတဲ့ချိန်မျိုးဒီမှာပေါ့လေနေဘူးရဲ့ချိန်ကိုဟိုဆင်းသွားလိုက်တော့သူ့အသားလေးတော့ပူပါတယ်လေသို့တော့ရှိရှိ ကျန်သေးလားမကျန်ပါဘူးရှင်ရဟိုတို့လမ်းအောင်ကိုသွားလို့ရှိရောလားရှိပါဗျာရှိတာရှိတာလားရှိသေးတာဗျာဆက်ရှိဘူးလားအဲ့ဒီတိုင်းပဲတကယ်မှကျန်မှမကျန်ဘူးတာမကျန်ပါဗျာတူတာလည်းကျန်ရဘူးအိတာလည်းမကျန်ရဘူးဒုက္ခလည်းကျန်ရဘူးဒုက္ခလည်းမကျန်ရဘူးအဲ့ဒါနာတာဒီလိုသာတော့အတ္တရကတိနာနေသားမရှိဘူးလို့ဒီလိုဖွင့်နေပြောငါမပိုင်မဆိုးရဘူးလို့ဒီလိုသူဖွင့်တာမဟုတ်ဘူးလားဗျအဲ့ဒုက္ခပဲလေတို့ဗျာ နာတာဟောငါမပိုင်ဘူးငါမပိုင်ဘူးလို့တက္ကရာပြောတာဗျာပိုင်နေတင်တော့ပါပဲဟုတ်ကဲ့အဲ့တော့တာမဟာယူဖြစ်ဖို့တော်တော်လူသေးတယ်ဟင်တာလူသေးတယ်ပြီးတော့ဒီအကြည့်သားချုပ်ဖြာကောင်းနေတာလေဘာဖြစ်လို့လို့ကွယ်အာထုတ်တဲ့ယောဂီတယောက်ကြတော့သူအတွေ့အကြုံပေါ့ကွယ်အခုဒီဘုရားလက်ထက်တုန်းကတော့ခုနှစ်နှစ်သားသမီးဆိုလို့ရှိရင်တော့တရားရနိုင်ပြီမှန်ပါပါဗျာ ဘာလို့သူတို့ရုပ်တိုက်ပြေဖရာလက်ထက်တော့6တောင်ဘူးကွယ်6တောင်ဆိုတော့ခုနှစ်သားသမီးဆိုရင်၄တောင်လောက်တော့ရှိတော့ပြီးရဲ့ဟင်အဲ့တော့သူတို့ယူတတ်ကြရတော့ရှိတော့သူတို့စိတ်တတ်ကြတယ်ကိုရင်တာပဲအဲ့ကို6တောင်4တောင်လောက်စိတ်တတ်ကြနေမှာပေါ့ဟုတ်ကလားတို့ခုခေတ်က4တောင်လူကြီးတောင်4တောင်မပြည့်ခင်တော့ဘူးဟုတ်ကလားဟဲ့အဲ့တော့တို့ခုခေတ်ရဲ့ဆိုတော့7နှစ်ဆို3နှစ်လောက်ပဲ ဒီတရားကိုတွေ့နေတယ်တွေ့နေပါပြီအဲ့တော့73နှစ်ထားပါတော့ရအဲ့ဒီကနေဒီဟိုအသက်30အတွင်းပုံပုံများနေ30ကနေ90အတွင်းပုံပုံများတူလားမတူပါဗျာတူနိုင်ကြမတူပါဘူးဟင်ဘာဖြစ်လို့လို့ဒီ73ကနေ30တဲ့ကတက်သွေးဘူးလားတက်သွေးပါဗျာအဲ့ဒီတက်သွေးအပေါင်းကိုမှတ်ဉာဏ်ကောင်းတယ်မှန်ပါဗျာဟင်မအားပြီးတွေးအောင်ပြီးတာဟုတ်လားပြီးတော့တက်သွေးဖြစ်တယ်လို့တို့ဒီအကြည်ဓာတ်ချုပ်ပြားတွေရတယ် 6 6ပါအားလုံးကလည်းတစ်ခါနဲ့အလွန်ထက်သန်နေတဲ့ခြင်းကအဲ့တော့လေလေးတစ်ခုတိုက်တာကိုဒီကိုဖြစ်ပြတော့ကချက်ချင်းပြင်နေတယ်လေလေးတစ်ခုမှုကြောင့်ဖြစ်ပြတော့လေဟင်သဏ္ဍာန်တစ်ခုရဲ့တိုက်မှုကြောင့်ဖြစ်ပြတော့လေဒီအဖြစ်တစ်ခုရဲ့တိုက်မှုကြောင့်ဖြစ်ပြတော့လေအတိတ်တိကောတော့ဖန်အားကောင်းတာဟုတ်လားအဲ့တော့ဖြစ်ပြကိုသူကသင်္ချာကြီးနေနေလေဟင်35ကြတော့သူကတူရီတူရီဖြစ်တယ် မတက်တော့ဘူးပူရီသွားတယ်ပူရီရွေးအဲ့တော့အဲ့ဒီနေရာကျတော့ခုနဒီဖိတ်ချင်းနဲ့30ကြားတော့ရှိတော့ဘူးဟမ်အဲ့ဒီကလေးငယ်တွေနဲ့ဒုံးတယ်ထိုင်နာချင်းတူတူဗျတို့တော့အင်းကြီးဆောင်တဲ့နေရာသူတို့ကတော့မပြီးတော့ဘူးဟင်ဟင်ခံရမှုလေဒုတာခံရမှုပိတာခံရမှုသူတို့ပြီးတော့ဘူးဟုတ်ကလားဗျပြီးတော့ဘူး ဒီမမီတော့တယ်လို့ဒီတို့ကြည့်တဲ့နေရာမှာလည်းဖြစ်ပျက်ထင်ရှားမှုတင်ကြတဲ့နေရာဆရာသမားတွေမှာသူတို့ကြည့်တော့အောင်တို့တင်မကြနိုင်ဘူး။မကြနိုင်ပါဗျာ။ခိုင်တာချင်းတူတူပဲလေ။အဲအဲ့ဒီတော့90ကျော်က90အတွင်းဟာတို့အဲ့ဒီ30နဲ့တို့90ကျော်ကိုပြီးတော့ဘူး။မပြီးပါဗျာ။တို့ကကြာသွေးလူ။ဟုတ်ပါဗျာ။ကြာသွေးပါဗျာ။ဟင်။ဟုတ်ပါဗျာ။90ကျော်ဟိုဘက်ကတော့တော်လို့ကြမရှိဘူး။မရှိပါဗျာ။ တော့အကြည့်တော့အကောင်းဆုံးမိပြီးသုံးတယ်လို့မယ်ဗျာမှန်ပါဗျာဟင်သူရှိနေတဲ့ဒီတာလေး၆ဖြာလေးတွေကိုသူရှိနေတဲ့ချိန်လေးကိုကိုယ့်ဘက်ကိုအသုံးချလိုက်ရင်ဟင်ခုနပိတ်တမြန်မာဘူးတည်တဲ့အချင်းချင်းတော့ဘူးခုနကခွင့်ကြီးကိုလည်းပြုဖို့တို့ပါလားအဲ့ဒီအခွင့်အရေးဖြစ်ယူလို့လေအခွင့်ကောင်းကြီးလေးကိုဝုခွင့်ရေးဖြစ်ယူပြီးတော့လေတို့အသုံးချလိုက်လို့ရှိရင်တမ်းတို့ကိုတို့လည်းတို့ကဘုရား ပရိညာတို့ပြီးပြင်ပြီးလိုက်တဲ့တရားများပြီးပြီးတော့လူအဖြစ်ဝင်ဖြစ်နေတယ်ဟင်တန်တရာတဲ့နေရာဒုကျောင်းလာပါတယ်ဆိုတဲ့ပေလေးပုံတော့ရောက်တော့ပြီဟင်ငါလေးတစ်လုံးမှဖြုတ်ပါဟင်ငါပဲခုနငါငါပြည်စီငါပိုင်တဲ့တင်လိုက်ဟင်အဲ့ဒီမှာငါပိုင်ရဲ့သွားလေးတစ်ခုတော့ဖြုတ်ကြည့်တော့မှာပထမမေကဒီငါပိုင်လာလေးတစ်ခုဒိဋ္ဌိတစ်လုံးပေးရမှာလေဟင်ဒုတိယတတိယမေကတဏှာပဲမှာမဟုတ်လား ဟင်သရုပ်ဓမ္မကမာနပယ်ရမှာလေအဲအဲ့ဒီဥပပေသာတို့ကိုလည်းအချက်သုံးခုဟင်သူအချက်တရားသုံးပါလို့ခေါ်တာဟုတ်ဟင်အဲ့ဒီဥပပေသာသုံးပါကိုပယ်တဲ့နေရာဒိဋ္ဌိတော့ပယ်တယ်လို့ရင်သူဘာတော့ကွယ်အောက်တန်းကိုသွားပြင်နိုင်မယ်အောက်တန်းသာသိတုံရှိတော့ဘူးလားဒီလောက်တော့တို့လုံးနေရမယ်ဗျာလုံးနေရပါပါဗျာဟုတ်ပါပါဗျာအခုကြီးတွေတော့ရှိနေပြီမှန်ပါဗျာယူရမှာပါဗျာတော်တော်တော့ပါဘူး ဟင်သူအရင်ကဘုန်းကြီးကလည်းသုံးရမှာပါဗျာဒီနေ့နဲ့နောက်တော့ဘွဲ့တဲ့တဲ့တော့သုံးကြောင်သုံးပါဘူး။ဘယ်တော့မှမလာသုံးပါပါဗျာ။ဟုတ်ပါပြီသုံးဖို့သုံးပါပါ။ဟင်ဟင်ဘယ်လိုမလဲ။ဘယ်လိုတော့သုံးပါပါဗျာ။သုံးပါပါဗျာ။ဟင်ကျုပ်သုံးပါပါနဲ့ပြင်ကြရတယ်မှာ။ဟင်အဲ့တော့ဒီဘုန်းကြီးလေးကိုရှိပြီ။ဟုတ်ကဲ့ရှိနေတော့ သူရှိခိကျော်တို့တော့ပါတော့ွယ်စိန်အောင်ကြောက်တော့ပေါ်သွားပြီဒါပြီးကြောက်อยู่မပြန်နဲ့တို့တို့ဟုတ်ပါဗျာဟုတ်ပါလေဒီတော့ခွင့်ရရှိနေတို့ခုနပြောတဲ့ဒီသာသနာ့ဘာမှာသုံးတဲ့အဲအာယုခံစားမှုမျိုးတင်တယ်မှန်ပါပါအာယုငါးပါးခံစားမှုဒါသာသနာ့ဘာမှာလည်းဒီလိုရှိနေတာပါပဲဟင်နေဝရတာလားသိနေတာပါပဲဟုတ်ကလားဟင် အဲတို့လူတွေမဟုတ်ပါဘူးကွယ်တိရစ္ဆာန်ပုံမှာတော့ဒီနေနေရတာမရှိဘူးလားရှိပါဘူးရှိနေကြတာပဲဒါကိုယ်ဘဝရောက်နေကြဝိဘဝရောက်နေကြကျက်ဘဝလည်းရောက်ကြတာပဲမကိမ့်နိုင်တဲ့တရားပြီးတော့ခင်းဆုံးလို့တော့တော်ရောပေါ့ဟင်သူ့ကောင်တိတ်စဉ်းစားမနေနဲ့ဟုတ်ကဲ့ဒီခင်းရောဟာလို့မလွဲနဲ့မကြောင်းနဲ့မကိမ့်နိုင်လား ဟုတ်ကလားဒီအဲ့တော့ကာလုံကျူပြီးဒီကာလုံကျူပြီးတိုင်းကာကျူခံပါတဲ့ဟုတ်ကလားဟဲ့ဒီအဋ္ဌိနာခံပါရင်းနဲ့တပတ်သာတို့ဘုရားရှင်ရဲ့အရိယာတို့တိတိပြည့်တဲ့ဒီတရားတွေကိုတို့အောင်တုံပြင်လားဟုတ်တယ်ပါဗျာဟင်တခါတော့ကိုတလုံးပြီးအောင်လေမှန်ပါပါဟင်အာမဆိုတော့ဘယ်တော့အာမလဲဟုတ်ပါပါဟင်အားကြီးမှန်ပါပါကိုဘူးလေခင်ဗျားတို့90လောက်ဆိုဘူးပဲဆိုရင် ဟိုတိတ်ပြီးတော့ဒီဝါကြလို့ကောင်းမှကောင်းမယ်ကောင်းပါပါဗျာဟင်60သူပြည်စင်တော်ရပြီခင်ဗျာပြည်စင်တော်ပြည်တော်အားပြီးမဟုတ်ဘူးလား60လေဟုတ်ပါပါသိမှာတော့ဟုတ်ကဲ့ဗျာပါနေဘူးလားတော့ပြေခေတိုင်းကိုယ်ပဲရှိခေဟုတ်ဗျာဘယ်လိုအောင်လို့ပြောဟင် ဘေးဟောလာဟိုဒီကနေ့မှခရောင်းချက်ဖြုတ်ပြီးချုပ်ပြီးကောင်းတဲ့ဝင်ရမယ်ဟာလေဟင်တို့မျိုးတွေတို့ရတယ်ဘေးဒီအာကြီးတို့တည်ရမတာဘယ်နှလုံးရှိလို့မအားရကြတာဒီဝါရာကြီးရဟင်ဟင်ဘယ်နှလုံးတို့ရတယ်တို့တို့မျိုးတွေပါပါလို့တည်ရမတာဘယ်နှလုံးပြုခဲ့လို့ဟင်အခုဝိုးလေးပူးနဲ့တံတော့တော့တနာကခိုင်းမှာတော့ဗျာအပေါ်လည်းဘွားနဲ့တံတော့တော့တနာကခိုင်းတာဗျာဟင် ဘေးလူငယ်လူလာလည်းလူငယ်လူလာလိုက်တိုင်းရပြီးတော့အားမတော့အားမလို့တော့ဘယ်တော့မှအားဘူးဟုတ်ကလားအဲ့တော့တို့ဒီခွန်ကောင်းကြီးဒီခုရှိနေရင်တို့ဒီအစွဲရုပ်နဲ့အစွဲပြီးကတော့အစွဲလုံးတွေလုကြသွားမှာလားဟင်အဲ့တော့လင်းယူမေရာတိုင်းတော့လင်းလူမေရလင်းယူမေရာနဲ့ထိုက်တာနဲ့ဝန်သာကြမှုတွေဒီဝါကြွေမှုတွေပြုတ်သွင်းမှာ မကျော့ပါနဲ့တူပါတော့အနာတွင်ကိုဟိုတောတာပါတင်နေဟိမှန်ပါဗျာတောတာပါတစ်ဖက်ကတော့တတိတင်နေဟိမှန်ပါဗျာပြီးတော့သူကတစ်ဖက်တတိတင်နေမှန်ပါဗျာတစ်ဖက်ကလည်းတရားတတိတင်နေတောတာပါဗျာဟုတ်ကလားမှန်ပါဗျာပြီးတော့တစ်ဖက်ကလည်းဒီဒီတတိရမှန်ပါဗျာဟိမှန်ပါဗျာပြီးတော့တစ်ဖက်တတိတစ်ဖက်ကတတိမဟုတ်ဘူးမှန်ပါဗျာဟိဟင်ဒုက္ခရရတစ်ဖက်လာတင်ကြရတယ်ခင်ဗျတစ်ဖက်လာရပါဟင်တစ်ဖက်လာရမှန်ပါဗျာဟင် သူပြည့်ပြည့်လုံးရှိနေတဲ့တလုံးပြတ်တာဟုတ်ပဲလို့ပြောတယ်တလုံးပြတ်ဖို့ပဲလို့ပြောတော့ဟဲ့ဒီလိုမျိုးတော့တို့တော်ဘူးကြာတယ်ဆိုတော့အော်တော့တော့ဘယ်လိုပြောမှာဘူးလဲဟဲ့ဟဲ့ဟဲ့ပေါ်လာတယ်လို့ကြော်နှစ်ဖက်လုံးတောင်းတာတော့ဝိညာဉ်ကမှလည်းတို့တတိကတော်ကိုပလားကြပါ ဟင်ပရိမာကြီးပါလားတတိကဟောပေါ့ပရိမာကြီးဘောတော်မိရဘူးနာဝသူမမိပဲလေဟင်သူကဘလောက်တော့ဆွေးချစ်ကလေးကဘလောက်တော့မိရဘူးနာချမ်းသာတာလေသူကဟိုကကလေးပေါင်းများများပေါ်ချမ်းသာတာလေဟင်ကလေးပေါင်းများများပေါ်ချမ်းသာတာပဲအဲ့တော့တတိမာကြီးလို့ပြောရမှာပေါ့ဟုတ်ကလားသူတို့တစ်ခါကလည်းဟောပတိမာကြီးပြဟိုဒီစီဘက်ကလည်းဒနာပတိမာကြီးပေါ်ဟိုဘက်ကလည်းတော့တာပါဆိုတော့ ဓမ္မပတိမာလူရအဲတော့ဟောဒနာပတိမာလူနဲ့ဓမ္မပတိမာလူဟောသူကလည်းနှစ်ဖက်ကောင်းဘူးလားတို့ကြတော့ဟုတ်ကဲ့ဟင်ပြန်လို့တစ်ဖက်လာနဲ့ပြီးပြီလားရှိပြန်ပါဗျာဟင်ပြန်လို့တစ်ဖက်လာနဲ့ပြီးပြီလားမပြီးတဲ့နာလာပဲလို့မပြီးတဲ့ဘယ်လိုလုပ်လို့ဟုတ်ကဲ့ဟိုမှာတော့ခင်ဗျာ ဒီလိုရှိပါဒီလိုရှိပါဟင်ဒီလိုရှိမှာလားဟင်တာမို့ဒီကတော့လားမင်းတို့ဒီအားရှိနေဒီကတော့နဲ့ဒါနဲ့ပြီးသွားတာအဆွဲလို့ကိုဆွေယူနေဆွေဒီကလုံးကြဟင်ကိုပိုင်းနေတဲ့တတိလေးတွေတော့ကိုလိုကိုလုံးတကယ်တော့ညလုံးတစ်လုံးနေတယ်ဟင်အဲ့လိုတို့ဟို ပါတယ်လို့ပဲဘုရားတဲ့တုံးကတောင်းထီလားတောင်းကြည့်ပြီးလူပြည်သားတွေလုပ်နေတယ်ပဲ။ဒါတစ်ခါကလည်းအယောင်းဝယ်ပုဂ္ဂိုလ်ကရောင်းလာလုပ်တယ်လေ။သို့တော်ဒီဒီတင်လာချီတဲ့တော်နာရောင်းဝယ်ကိုအစိုးရကစိုးရိကလုပ်လို့ပြန်လေ။နောက်ကသူ့ဘောမှာတတိလေးနဲ့ပို့ပြီးတော့မှတ်ပြီးလိုက်တော့မယ်။ဟုတ်ကလား။ချိန်ဝင်ကန်ကန်နေတယ်သူနဲ့။အလေးကန်ကန်နေတယ်။ဟင်အမှန်တည်းကိုလုံးတာကိုအမှန်တည်း ပြေဝတို့လေထုံးတဲ့ဘက်ကလည်းဒီတိုင်းပါမှတ်နေပဲလေကထုံမှပါဗျာမင်းချာချာဗျာမင်းအဲတစ်ဖက်ကလည်းဆိုးဆိုးတဲ့ဆိုးကြီးကသူ့လုပ်ပြရှိတာလို့တစ်ဖက်ကကိုယ့်လုပ်ကလေးကိုလုပ်သွားရင်နှစ်ဖက်ညီမဖြစ်နိုင်ဘူးလားဟင်ပြောတစ်ဖက်ရတော့မဖြစ်နိုင်ဘူးလားအဲ့လိုအဲ့လိုလုပ်ရမှာတစ်ဖက်တစ်ဖက်တစ်ဖက်ဟင်ဒီလိုဆိုရင်တော့ ထိထားတဲ့ခွင့်ရည်လေးလေးကိုလေတစ်ဖက်ကသုံးချသွားပေါ့တစ်ဖက်ကလည်းကံကြိုးပြီးဖြစ်တော့ဒီလိုလောကီပြုပြီးလည်းခံစားပေါ့ဗျာဟင်တဝိတာရောနာရင်းတို့သွားပြီးပေါ့ဗျာနှစ်ဖက်ကတော့ရမေးကြဒီလိုတို့တို့ရတဲ့ခွင့်ကောင်းလေးလေးကိုဟာအပြည့်ခွင့်ကောင်းမဖြစ်နိုင်ဘူးပေါ့အခွင့်ကောင်းရှင်လေးတွေဖြစ်မလာဘူးလားဒီဒီခွင့်ကောင်းလေးတွေတို့ဘာလို့အတက်ဆုံးရမှာမဟုတ်ဘူးလားဗျာဟင် အေးအဲ့လိုလည်းလုပ်ရမယ်ဗျာဆိုတော့သူဘုရားလက်ထက်တုန်းကဓမ္မကဥပါဒကာပါရှိတယ်ဗျာသာလို့ပြောတာပေါ့ဗျာပမာဏတော့တရားကျင့်တော့ဥပါဒကာရှိလို့ပြောတာသူတို့ဓမ္မကကိုတရားကျင့်လို့လည်းပါတာပြန်လို့ရတယ်ဟင်သူကတော့ဝုထိပ်ကြီးမှာနေတဲ့ပုဂ္ဂိုလ်ကြီးဟင် သူ့ကိုအကြောင်းပြုပြီးတို့ဒီတရားရှိတဲ့ပုဂ္ဂိုလ်ကြီးတစ်ခါကတရားရှိတဲ့ပုဂ္ဂိုလ်ပေါ့လေတစ်ခါကလည်းခုနကဥပဒကဆိုတဲ့အတိုင်းတို့သာသနာ့ဝေယဝိသတွေတိုင်းလို့တော့ဥပဒကမဟုတ်လားဒီဥပဒကဥပဒကီတော့ဒါရကဒါရကမတရားကိုအချင်းချင်းတစ်ခုလုံးသွားတာတယ်ဒီတို့မှလည်းဟိုဘုရားဘာသာဖြစ်တိုင်းတော့ဒါရက တာယကအဟောပါလိမ့်မယ်ထင်တယ်။ဟောသိမှုတာတဲ့ပုဂ္ဂိုလ်အထုရှင်ဟင်အထုရှင်စေဝနာရှင်ဒီလိုသုံးတာတယ်။ဒါကမှဘောမှာအထုမှာဟင်စေနာရှင်မာဒီဒီလိုနေလိုက်အဲဒီရဲ့အဖြစ်ကိုတက်လိုက်ဥပဒကဥပဒတိဟင်ဓာတုမြအဖြစ်တက်သွားပြီဒါရကလည်းထမသူရှိနေတယ်ဒါရကလည်းဓမ္မဥပဒကဟင် ခုနတို့ပါတော့ဒါအိဆောင်မကြီးရဲ့အဲမာဥပပိကမှာရှိမှာဟုတ်ကလားဒီကကတော့ဥပဒကတော့ပါဠိလိုပြောတာဗမာလိုအနိကပုံဥစ္စာဒီဖယားရဲ့ဥပဒကကြီးဥဒါကံပါဥပဒကံပါလေဖယားရဲ့ဥပဒကကြီးနာသမီးတင်တယ်ပါဠိလိုတော့အနိစ္စကိုအရေးကြီးဆုံးသာသနာမှာလေအရှင်တော်ဘုရားရှင်ကလည်းဟိုနာသမီးအင်းဆိုရင် ပြင်းပြင်းမပြင်းပြင်းကြွရဲကြကြွပါပါဝိပါကမှာအင်းငယ်ပြင်းပြင်းမပြင်းပြင်းကြွရဲကြကြွရဲကြတုတ်ပြင်းမဟုတ်ဘူးကြသူများတွေတော့ပြင်းမကြွတာကြဘာလို့သူကဥပဒကဟိုဒါရကမမဟုတ်တော့ဘူးသတိကဘုသူဘုတို့ဘာပေါ်မလို့ဝယ်ဆရာတကာဝယ်လက်တွဲမိညာရှင်တယ်သာသနာကိုတွဲသက်ပြုနေတဲ့ပုဂ္ဂိုလ်များလို့ဆိုလိုတယ်အဲ့ဒါကိုဥပဒကဥပဒိကမလို့တုံးတယ်အဲ့တော့တို့ဘုခိမာတို့တို့ပါလေလို့လား ဘုရားကျောင်းပေါင်းပြီးရှိတယ်မှာအိမ်မှာအိမ်မှာအိမ်ကြီးအိမ်ကြီးလေဟင်တချို့ကျတော့ဘုရားကောင်းလားတချို့ကျတော့ဘုရားကျောင်းကောင်းလားဒါကဝိတာကလည်းနာဆိုရင်ထုံးတန်နေပြီဟင်ဝိတာကလည်းဘုရားရှင်ကြွလာလို့ရှိရင်ပြီးချမ်းနေရရှင်မနာရီဘုရားကိုယ်ကြီးကြွလာလို့ဒီဉာဏ်လေးကိုရှိဘူးရှင်မနာရီကိုယ်ကြီးကြွလာလို့ဒီဉာဏ်လေးကိုရှိဘူးအဲ့ဒီသူ့ရဲ့တိုက်ရဲ့ခက်တဲ့ ဥမ္မကတာပေါ်လေသူ့တာမန်နဲ့လည်းသူကအဖြစ်နေတယ်လို့ဆိုတယ်ဒီတာမန်ကျမ်းကြီးနဲ့သူကအဖြစ်နေတယ်လေအဲ့ဒီနေရာမှာဘုရားကျောင်းတော်လို့တည်ကြတာပါဗျာဘုရားရှင်ကြွလာရင်ပြင်လို့ဖို့လေဟင်အဲ့ဒီရဲ့ထုံးစံလေးတွေကိုတို့အင်းဒီအင်းဒီမှာဘုရားကျောင်းတော်လေးတွေတော့ရှိနေနေပြီဟင်ဒီဘုရားကျောင်းတော်တော့ဘယ်ဘယ်အခါမလားဘယ်ခါမလဲဒီဘယ်လိုပုံပြောလို့ပုံနေပါလား ဟင်ဟင်ကျန်တာနာလိုက်ကိုဝင်ပြီးအဲ့တိုင်းပါတို့အိမ်ပြားသွားမှာဟုတ်ကဲ့ပါလေမိလူကုန်ကြောတော့ပုံမလားအင်းတို့ကလာဝီဝီရတော့ဘုရားရဲ့မြေတော်ပြောပြီးပြောတာရှိတယ်ဟင်မင်းတို့ရင်ဖုန်းတော့ကတာလည်းမတည့်ရဘူးအင်လာတာအခါမှာတော့ဘာမှမကြောက်ဘူးဆိုတာဟုတ်ကဲ့မတည့်ရဘူးအင်လာအခါတော့ဘယ်လိုလုပ်လို့ဟင် တရားလည်းအမကမူမီတို့ကိုပြောကိုတင်တယ်ဟင်ပေါ်ပေါ်ယူရလားအီလာလာလာတို့ပြရာဘုနောကတာကိုဟုတ်ကဲ့လားဒီခဏကြောင်းကောင်ထားပုံကြီးတော့တူတယ်ဗျာအဲသိထားချင်းတော့ဝိတာကလောက်ပေါ်ပေါ်ယူရှိလဲတို့ပါပြီအနာသမီးတော့ပေါ်ပေါ်ယူရှိလားရှိပါဘူးဗျာဟင် ပြီးတော့သင်တရားနဲ့ဘုရားပြင်ပြင်ရင်းပြင်နဲ့မင်းရည်တွေဒီတရားနဲ့ဘုသူဘုရားဘုရားတော်တော်မတူတော့ဟင်အဲ့ဒီတရားတော်ကိုလုံးဘုရားသိပြီးရှိရတာလားရှိပါဗျာကိုရောဥမာကိုကြွလာတယ်တော့ကပြောက်သွားပြီပြောက်သွားပါဗျာသိတရားကိုရင်းကိုရင်းနဲ့ကိုပြောက်သွားမေ့ရောဟုတ်ဗျာအဲ့တော့ဘယ်လိုပတဲတဲ့လူအိမ်တော်လုံးမမရပြောင်းနေတယ်ဘုရားလည်းကတော့ဘုရားအဲအဲခုနဘုရားရှင် လူတွေကြွလာပြီဆိုအဲ့ဒီကြောင့်တော့မှသတင်းလုံးတာဟင်တို့လူတွေလူတွေနေတဲ့ထိုင်နေနေရတော့ဆံဝင်နေတဲ့ထိုင်နေနေရဟုတ်ဘုရားကိုမတော်ဘူးရအဲ့ဒါကိုဘုရားကြောက်တော့ဆိုဥဒ္ဒခါမရဲ့တုံသံရဘောဥပါတိကမှာရှိကိုဒီဘုရားရဲ့အနိကဆုံးဥစ္စာဟင်ဥပါတိကမှာဒီဘုရားရှင်ရဲ့အနိကဆုံးဥစ္စာဟုတ်ကဲ့ ဒုမောရိဝိတာကမရိဖျားကြီးရဲ့နိကသုံးဥပါဆရာဥပါဒကံလေဟင်ဥပါဒကံဒုဘကလည်းနာဘကလည်းဒီတိုင်းပေါ်လေဟင်အနာဘကနိဖျားကြီးရဲ့နိကသုံးဥပါဒုမောအဲဖျားကြီးမိအနာဘကရဲ့အနိကသုံးဥပါအဲလိုကြောင့်ဝေရဥပါဒကဥပါဒကီဆိုတော့တာမန်ဘုရားဘာသာတဲ့သူကထူးသွားပြီတင်ပါဟုတ်ပါဗျာဟင်

သူ့ကိုအကြောင်းပြုရင်သူတို့တရားရှိတဲ့ပုဂ္ဂိုလ်ပေါင်းတစ်ဖွဲ့တစ်ဖွဲ့တည်း900ကျမယ်အဖွဲ့900ရှိတယ်အဲ့ဒါကြောင့်ဥပ္ပိုလ်ဝင်လားဟင်အဲ့တော့သူအဲ့ဒီတော့ငါတော့ွယ်ဟိုပေါင်းတိတီကခဏချင်းရှိတော့ကလူဦးရေတဂရီလို့ဆိုရရ အဲ့တော့တကယ်ကဖေရန်ဖေရန်ကိုခေါ်တာလေခုနပန်းခွဲကြော်ကြော်ကအရိယာကြီးတယ်ဟုတ်ကလားတနေ့သုံးဆယ်မိနစ်ဆက်သုံးနေတာရပြီလို့တော့တော့ဖြစ်ကုန်ကြပြီလေဟုတ်ကလားတို့ဥဒါကခုနှစ်မိနစ်တော့တော့ဖြစ်တာဗျာတောင်းတရားရတော့လွယ်လေးလေပြောတော့လွယ်တဲ့အတိုင်းသူကရထားတဲ့ခွင့်ရေးလေးခုကိုလက်မလို့တောင်းတုံးချောင်းမှန်ပါဗျာဟင် အဖေတို့ကိုဒီလိုကြီးပြုတ်တာကိုခွင့်ရင်းပြုတ်ဟင်တကယ်ကလောကီစီစဉ်လို့တကယ်ကလောကီစီစဉ်ကိုတတိလေးတင်ပြီးတော့လောကုတ္တရာရှားယူပြုတ်တယ်ဟင်လောဘုဒ္ဓဆိုအဲ့လောကီကနေစိတ်ကလေးလွတ်တာပြောတာလောဘုဒ္ဓကိုပြီးကြမရှိဘူးမရှိပါဗျာတူဝါလာကိုထောင်ပြက်ဆိုတဲ့စကားလိုထောင်ပြက်ကြားမှုတင်နေထောင်ပြက်ထောင်ပြက်ဘသူတို့ထောင်ပြက်ဆိုတာထောင်ရထွက်တယ်ဆိုတာဘသူနာမည်တော့ထောင်နေနေသူထွက်တာပေါ့ဗျာ လူလည်းရနိုင်လားအဲထောင်နေနေသူထွက်မှထောင်တွဲလောကုတ္တပဲဒီလောကီလုံရင်းမှတက်ကဒီလောကီကပြစ်လုံးလုပ်သွားတာပြောတာဟင်လောကီကိုဆွဲပြီးတဲ့စိတ်ကလေးလေအဲ့တော့ဒီလောကီလုံရင်းနဲ့ဒီဆွဲနေတဲ့စိတ်ကလေးတတိလေးနဲ့ပတ်လို့ရှိရင်မိုင်းမိုင်းနဲ့အကြောင်းပြီးပါရင်ဒီကနေဟိုယုခန္ဓာကြီးကတော့ဆွဲရုပ်အစွဲကိစ္စလုံးဝမဟုတ်တော့သူတို့အစွဲကြီးလေးစိတ်ကလေးကနေပြီးအစွဲကနေကွာထွက်သွားတာဒါကလောကုတ္တရာလေမှန်ပါပါဗျာ အဲ့တော့လောကုတ္တရာပဲကကြာမှာတော့ထောင်ထဲနေတဲ့ပုဂ္ဂိုလ်ကဟိုထောင်အထောက်အောင်ကြိုးစားရတယ်လောကီကိစ္စလောကီမတ္တကဒီလောကီတွေကနေဒုစိတ်ကလေးကြိုးစားရမှာဗျာဟင်းဒီလိုဆိုအဲ့ဒီလောကီကတို့တိုးကြောင်းမှာရှိတာလားယူမျိုးလေးရွာလေးရှိတာလားယူမျိုးလေးရွာလေးရှိတာပါဗျာဟုတ်ကဲ့ပါပါဟင်ပါပါဘုရားတရားမဆုံးပါလားလောကုတ္တရာဟင်ဟုတ်ပါဘူးပြန်မတော့ မြို့လေးရွာထဲမှာမြို့လေးရွာထဲမှာဒီအစွဲနဲ့ဒီလောကီကိစ္စတွေလုပ်နေတာလောကီကိစ္စပဲမှအများဆုံးတော့ဟုတ်ကဲ့လားအဲလောကီကိစ္စမြို့လေးရွာထဲမှာအဲတော့တို့ယုတ်ကြီးရတော့မြို့လေးရွာထဲနေတော့ဒုစိတ်ကလေးအဲဒီမြို့လေးရွာထဲကလွတ်သွားဖို့ပဲကွမှန်ပါဗျာဟုတ်ကဲ့လားအဲတော့လောကုတ္တရာဆိုအဲလောကီဘဝစိတ်ကလေးအစွဲမြင့်ကြီးရဲ့အစွဲကြီးလွတ်သွားတာပြောတာဟင်အဲ့တော့ဒီလောကီကိစ္စလူကြီးမှတ်တာထောင်ပြပုဂ္ဂိုလ်ပြီးထောင်တဲ့လူကြီးမှတ်တာ ဖွဲ့အောင်ကြိုးစားရတာပဲကွာဟင်ထုံးခြင်းနဲ့ကြိုးစားရတာထောင်တွဲတာထောင်လဲရလားတိုင်းလောဘုတ္တရာကဟောလောကီတွေကကြိုးစားပါပဲဟင်သူတို့ရုပ်တော်တွေကကြိုးစားမှာလားတွေကကြိုးစားမှာလို့ဟုတ်ပါဗျာဟောတော့လို့ရင်းကြိုးစားမှာဒီအဲ့ဒါဗျာလောဘုတ္တရာအဲ့ဒါတို့တခါတည်းနဲ့မလုပ်တော့မှန်ပါဗျာအာမလို့ပဲသူတို့တော့ပြေတော့မှပြီဟုတ်ပါဗျာအဲ့တော့သူတို့ပဲအဲ့ဒီတော့မှလူဦးကြီး ဆယ်တန်းမှာခုနှစ်တန်းဝဲကြော်ကြော်ကအရိယာတွေကြီးတယ်တို့အနာသပိန်ကပါတို့ပါဟုတ်ကဲ့တို့တာပါဟုတ်ကဲ့သူသမီးကြီးတဲ့ဒုမနာဒေဝီတို့ဟိုတို့ပါတော့သူလားတို့ပါလားတို့တဲ့ဒါကရံပုဂ္ဂိုလ်တွေဟုတ်ကဲ့ဒါအိမ်လုံးတိုင်းကြီးနေပါဗျာကျွာထဲမှာပါဗျာလောကီကိစ္စတွေလုပ်နေတာပါဗျာဟုတ်ကလားတို့တို့လောကီကိစ္စတွေနဲ့တစ်ဖက်ကဟို ငါရဖို့ပြီးွားကြတယ်တစ်ဖက်ကငါပဲရှိတော့ဘူးလေတော်တော်ပါပြီပုံကိုတရားမှာဒီပစ္စည်းကိုတော့ဒီခုနကဘုရားတွေမှန်ပါဗျာ မိမိကျေတယ်လူဝမ်းကြောင်းတွေသိချင်မှာပေါ့သူတို့ဒီမှာငါပါဘူးလေပဲငါမပါတော့ဘုရားသူဟောပါလေလားသူတို့ငါနဲ့သူမရှိရင်တိုက်ပွဲရှိဦးမလားချိန်ကြတိုက်ခိုက်ခြင်းမရှိဘူးတရားသဖြင့်ပြပါကြတော့မှာပေါ့ဟင်ငါဘုံကပြီးတော့ဟောဦးမလားပေါ့အမှုနေမဟုတ်ဘူးဗျာတန်ကြီးရေဗျာတော်တော်ဒီပြီးတော့ကတော်ဒီပြီးသူဒီသားတွေပြပါကြသွားတာလေဟင် ဟိုလောကီရဲ့ငင်းကလောကီကနေကျွတ်သွားတာဟဲ့ဒီနည်းနေသူတို့မှဟိုဒီလောက်ထိဖေသမ်းမှာခုနှစ်သန်းဝဲကြော်ကြော်အရိယာတွေဖြစ်တယ်ဆိုတော့ဟိုတို့စိတ်တော်ဝင်လို့လားဟုတ်ပါမယ်ဟင်ဒီလိုဥပဒေကြီးတောက်နေသလားဟုတ်ဘူးဟုတ်ပါဘူးဟုတ်ဘူးလေဗျာပြီးတော့ယဟန်ကြီးဝကြသလားဟုတ်ဘူးဗျာ ရွာသေးအလုပ်လုပ်ရင်းနဲ့အဲ့ဒီရွာတဲ့ရုပ်ပေါ်ရွာတဲ့စိတ်တင်အဲ့ရွာတဲ့ရုပ်ပေါ်ရွာတဲ့စိတ်တင်တွေတော့အဲ့ပေါ်တတိနဲ့မှားတာပဲလေအဲ့လိုယူကြည့်ရတယ်ရွာသူရွာသားပေါ့စိတ်ကရွာသူရွာသားပေါ့ဘူးဟင်စိတ်ကရွာသားကသူ့ပေါ်ပြီးနေတယ်ဟင်နောက်ဘယ်ကျတော့ဒါနဲ့အပေပေါ်မဲ့လမ်းရှိအောင်လေဟင်အဲ့ဒါလေးဗျာအဲ့တို့တပိကဥပဒကကအဲ့လိုပုဂ္ဂိုလ်ကြီး တူရီမဟုတ်ဘူးလေတော့သူကသမီးသူကနေမွေးတော့သားခုနှစ်ယောက်သမီးခုနှစ်ယောက်တည်းပဲဟင်ဆယ်ယောက်မွေးတယ်လေသမီးတော်ကပါတာအဲဒီသားခုနှစ်ယောက်သမီးခုနှစ်ယောက်ကလည်းသူလိုပဲလေကြာတရားနဲ့ညီဟင်အဲ့တော့မိဂါဥပါဒကကြီးကတာခုနှစ်ယောက်သမီးခုနှစ်ယောက်ရှိတယ်ဆိုတော့အိမ်တော်ဝင်မှုပြုတယ်ဆိုတာလည်းမင်းနေနေတော့ပဲဟင် အဲအိမ်တော်မှာဝင်လို့ဆုံးလို့ရဘူးပါဗလာရပါပါမပါဘူးရဟင်ဒါကဓမိတာကြီးကြောင့်ပြောတာပါဗျာဝိဒါကမေးကြည့်ပါအောင်ဗျာတောင်းနေရောက်ဓမိတယောက်တင်တော့ဟင်ဝိဒါက30တောင်းပြီးရပါဗျာတိုးတာကမှာပါဗျာဟင်တိုးတာကမှာကြီးပါဗျာဟင်အဲ့တော့ဓမိတာဥပါဒရာကြီးရတော့14ရောက်ရှိတယ်တာကိုရောက်ဓမိကိုရောက်အဲ့ဒီပေါ်ဓမိတွေကလည်းဒီလိုပဲ တို့တစ်ဖက်ကလည်းလောကီကိစ္စဆောင်ရဲ့အဲ့ဒီလောကီကိစ္စကိုတတိလေးနဲ့လေမှန်ပါပါတို့ရလည်းပြောနေကြတယ်တော့အမှုမဲ့အမှန်မဲ့မဟုတ်ဘူးလေအမှုမဲ့အမှန်နဲ့မှန်ပါပါဟင်အမှန်ကြီးရဖို့ပေါ်ပါတယ်နဲ့ဟုတ်ပါဗျာဟင်ဟုတ်ပါဗျာဟင်အမှုမဲ့အမှန်မဲ့ဆိုအမှန်မကြီးရဖို့မပေါ်ဘူးဟုတ်ပါဗျာဟင်အဲကြည့်ဘူးကြီးရဖို့ပေါ်လာတယ်တရားမှမတူဘူးအမှုပေါ်တော့ ရိုးရန်ရှိဘူးသူစားမှုကြီးတစ်ခုပေါ်တဲ့တဲခံသူလုံးရှိဘူးဒါဖြစ်လို့တော့ရိုးရင်းသံဃာကြားမှာတဲခံပေါ်လို့ထုံးတာမရှိလို့ပုဂ္ဂလာဟေ့ဟင်ကိုယ်ဒီလိုအကျိုးမှုကြီးပေါ်လာတဲ့ဘသူတို့တဲခံရှိဘူးကျွာရဲမှာအမှုမဲ့ဖြစ်အမှုအမှန်နဲ့လည်းတော့ပုံနဲ့နေတယ်ပုဂ္ဂလာပြောတဲ့ရိုးရင်းသံဃာမှုနဲ့ဆိုတော့တရားခံတစ်ခါမှဖောင်းလို့ရမရပါဘူးဟင် ပေါ်လာတဲ့ခံမပေါ်ပါဘူးအဲဒီခံမပေါ်တော့ဓမြတိုင်းသွားပြီးပြီးတော့ပြီးတော့ပါပဲဟင် ဘယ်လိုလဲဘာလို့မသိရင်တိုက်ခိုက်မှုမှမနာဘယ်လိုပြောတော့ဓမ္မတိုက်ပွားပြီးဓမ္မတိုက်ပါရေးတော့ဘယ်သူမှမပြီးပဲနဲ့ဘာလို့သူတိုက်ပွားပြီးမဟုတ်ပဲနဲ့အခုလေတို့မှပဲလေတော့ရုံးရင်တာကမှုဘာဘောတော့ငါပြင်းတယ်ငါကြားတယ်ငါလုပ်တယ်ဆိုတာဓမ္မတိုက်ပွားပြီးဆိုတာအတူတူပေါ့လား တေခံတော့တေခံဘုရားငါဒီလည်းကြားရတဲ့ပြီးရောအဲ့ဒါအမှန်ပဲလို့ဟုတ်မေတာဗျဟောအမှန်ရှိတဲ့ပုဂ္ဂိုလ်ကတော့အမှန်နဲ့ဟုတ်နေမှန်ပါဗျာအဲဒီမှုတစ်ခုပေါ်လာရင်မြင်မှုနဲ့ပြီးဘူးအဲဒီခံကောင်တယ်မယ်ကြည့်ကြည့်လို့ကြည့်တယ်ဘုံမိုးကြည့်လို့ကြည့်တယ်တာပါတာပါဗျာတာပါဗျာဘုံမိုးက မှန်ပါပါပဲဒီပြောမှုတို့ပြောမှုတို့တော့မှန်ပါပါမောင်ကြီးနဲ့မနေတိုက်သွားဟုတ်ဗျာဒါမှမောင်ကြီးနဲ့မောင်မဲတိုက်သွားဟုတ်ဗျာတဲ့ခံပေါ်နေရဟုတ်ဗျာဟင်အမှန်ကြီးတော့ဟုတ်ပေါ်တယ်ဗျာဟုတ်ပါဗျာဘုရားရုံးရင်သာကမှုဖြစ်တော့ဘူးလေဟုတ်ပါဗျာဟင်ဟုတ်ပါဗျာဟင်အဲ့တော့သာမှုတစ်ခုပေါ်လာတယ်ဘယ်သူသားတာတော့ ခုနကစားချင်တာလေးနဲ့စားတာတယ်လေဟင်စားချင်တဲ့ကလေးနဲ့စားတာလားဘုံဘုံစားလို့သိတာလားမှန်ပါဗျာစားလို့သိတာပါဗျာစားလို့လည်းသိတယ်ဘုံဘုံစားချင်လို့စားတယ်မှန်ပါဗျာစားလို့ကြည့်ရလေစားလို့ကြည့်တာပါဗျာဘုံဘုံကမှာစားပါပါဗျာအမှုတော်ကြီးလေမှန်ပါဗျာအဲ့ဒါကိုအမှုနဲ့အမှန်တယ်လို့ပြောတာလားဟင်အမှုမဲ့အမှန်မဲ့ဆိုတာလေအမှုနဲ့အမှန်လို့ဆိုတာဒါလေးပြောတာလားမှန်ပါဗျာဟင် အဲ့တော့ဘသူအိမ်တော့မောင်မင်းနဲ့မောင်ညိုတိုက်သွားသည်လို့ပြောလို့ရပြီဟင်ဟင်အဲအဲ့တော့ဆောင်မှုတော့တော့ပဲလို့ဓမြတိုက်သွားပြီလို့ဘယ်လိုမှလည်းမသိဘူးဘယ်လိုတိုက်မှလည်းမသိအဲငါမြင်နေငါလုပ်ခေတော့တာနဲ့ပြီးသွားတယ်ဗျဟုတ်ကလားအဲ့ဒါတို့တာဝတိပြည်သူပြည်သားတွေလုပ်သွားတာမှန်ပါပါဗျဟင် လောကီပေါ်မှာတတိလေးတည်ပြီးတော့ဟုတ်တာပြောင်းတိုးချသွားတာဟင်ဟင်အဲ့တော့သူတို့တောင်းရီပြည်သူပြည်သားတွေနဲ့ပြောရတော့တို့ရှမ်းပြည်နဲ့ပြောရတော့တိုင်းသမားကောင်းတယောက်လေမှန်ပါဗျာဟင်တို့ရှမ်းပြည်ကြတော့လေးပွဲတို့ရှိပွဲတို့တော်တော်နိုင်တာဗျမှန်ပါဗျာပြီးတော့သူ့လက်ချောင်းပြီးတချုံဖြစ်ရမယ်လေမှန်ပါဗျာဟင်ညတော့ဘယ်လိုရှောင်းပြီးဘယ်လိုထိုးနာလို့ကြောက်ဘယ်လိုရှောင်းပြီးဘယ်လိုထိုးသူအဲ့ဒါတွေသင်တာပါဗျာမှန်ပါဗျာဟင် ဒီလိုလက်မောင်းတစ်ခုလေးသူ့ရဲ့ဝရင်တို့ဖြစ်ရမယ်လေဝရင်တို့ဆောင်ဖို့မလိုဘူးလေဒီလက်မောင်းအားနဲ့တော်လိုက်မှာဟင်တချို့ဆောင်ဖို့မလိုဘူးဒီဟာကြီးတချို့နဲ့သူတို့ချမ်းပြီးပြောတာဗျာတို့ဟင်အဲ့တော့သူဒီတိုင်းမမဘောင်းလို့ဒီဒီမှာလက်နဲ့ခိုင်ဖို့မလိုဘူးမလိုပါဗျာခုမှပါတော့တတိတလုံးပဲရှိမယ်မှန်ပါပဲတတိတလုံးရှိရပါဘူးနောက်ကရံလူလာလားဘေးကရံလူလာလားရှေ့ကရံလူလာလားလေးရောက်လာလားဆယ်ရောက်လာလား နာကျင်မလောက်လားဒီကနေ့အပေါ်အခွင့်နဲ့လေတတိပဲသုံးချတာတင်တယ်ဟင်အဲ့တော့ဒုနဲ့နဲ့ဒုက္ခရိယာကိုအသုံးချလို့ရရရမရရင်ဓာတ်နဲ့ပြီးလာတဲ့ရံသူရဲ့ဓာတ်ဒီအဲ့ဒီဟာကိုခုတ်ဖို့ဖြစ်သွားတယ်မှန်ပါပါဗျာအခုဆောင်ပြီးသူဓာတ်လို့သူပြန်ဟုတ်တာလေမှန်ပါဗျာဟုတ်ကလားဗျာအဲဟိုဘက်ကရောသူဘာလို့မှန်နဲ့လာလို့ရှိရင်မှန်နဲ့ပြီးလာတဲ့လူရဲ့နှံပြီးအဲ့ဒီဆံနိုင်သမားကိုပြန်ထိုးလို့လိုက်တာ သူ့တိုင်းပြည်နာတော့တတိနဲ့ရှောင်ပြီးတော့လားဟုတ်ပါဗျာအဲတဏှာနဲ့လာတော့တဏှာနဲ့ကိုဗျာဒီတိုင်းနဲ့ရှောင်ပြီးသူကအဲ့ဒီလက်နဲ့ကြံလို့ယူပြီးအဲ့ဒါနဲ့သူ့ကိုအဲ့ဒီရောက်လို့ပြန်တတ်တာအဲ့တော့တို့ဒီမှာငြိမ်းတာတခု လောကအာရုံပေါ်လာပြီဆိုတော့ဒီညာတတိလေးနဲ့ရှောင်လို့ပြီးမြင်းမြင်းမြင်းနဲ့မှတ်လိုက်ရင်တွေ့လိုက်တော့ခဲ့အဲ့တော့သူညီမျိုးတို့ရဲ့လို့ကမ္မထာလေးတစ်ခုရဲ့လို့ရှောင်ရှာဖို့လိုသေးလားတုံညာဘောချလုပ်ဖို့လိုသေးလားအဲ့တော့မြင်းမြင်းမြင်းကမ္မထာထိုင်လိုက်ပေါ့ဟင်ကြားတော့ကြားကမ္မထာထိုင်လိုက်ပေါ့ အနန္တနဲ့နာမည်ရကမ္မတာတန်လာဤတော့တောင်းမကောင်းတယောက်လို့ပေါ့ဗျာတာကြွားသေးတုံကမ္မထံဟင်အဲ့တော့ဘုလို့တဲ့လို့ပေါ့တော့သာရေးသားတဲ့နေရာလေအဲ့ဒီသာရပြီးပြင်ရင် လောကီအာယုမကင်းနိုင်လို့လောကီကိစ္စမကင်းနိုင်လို့ခန္ဓာကိုရှိလို့မကင်းနိုင်လို့သာရတာစာရင်မတဒီပေါ်မှာတဏှာရဲ့အစာမဖြစ်ဘဲနဲ့ဒုတိယအစာဖြစ်ရမှာပေါ့ဟဲ့ဒီညမှာတို့ကမ္မထမ်းတိုက်သွားမှာပေါ့သာနာဒီကုသင်ကမ္မထမ်းဖြစ်သွားမလေအဲ့တော့သာသာရင်းနဲ့တို့ပါတော့ွယ် ဟိုတစ်ခုတစ်ခုကိုနှစ်ခုနှစ်ခုရှိတာတင်လေဟိုကျက်သားပင်ခြူတာလေးနဲ့ကျက်သားသွားတယ်ဒီဝတ်သားကိုဤတာလေးနဲ့ဝတ်သားတစ်ဘက်ကဝတ်သားဆိုတဲ့အမည်လေးတစ်ဘက်ကဒီကဤတာလေးဟင်တစ်ဘက်ကကျက်သားဆိုတဲ့အမည်တင်လေးတစ်ဘက်ကခြူတဲ့တတ်တီလေးလားဟင်အဲတော့ဒီမှာရွာထဲနေလို့ရှိရင်လေသူ့ရှားပေါ်မှာသားရင်တဲ့တော့ခြူတာနဲ့ကျက်ဘယ်အောင်ဝင်မလို့ဟဲ့ ရှာပေါ်ကိုခြူလာနဲ့တက်ဘယ်အောင်မလို့ခြူလာပါပါဟုတ်ပါမလားဟုတ်ပါတယ်ဗျာဟုတ်ပါမလားဝိသုရောဘုရားခဏလာလို့တော့ကအံလို့ပြီဗျာဟင်အဲဒီတော့ရှင်ပဂါနမှာတွေ့ပြီလေကျသာဟေးဆိုတော့အဲ့ဒါကြီးကံပြီးတော့စားလိုက်ပြီလေသာတော့ရှားပေါ်မှာခြူလာနဲ့ကျက်ဒီနှစ်ခုဘယ်အောင်ဝင်တော့ ဖြစ်ပါเออဟုတ်ပြီကြည့်ဝင်ပါတယ်ကြည့်ဘာလဲဟုတ်ပါတယ်သူဟင်ပါပါပဲဟင်ကျန်ပဲလေတော့တော့ဟောဟင်ဟင်ဒုဒကာကြီးဟုတ်ကွာဘူးဟင်ဟင်ဟင်ရှားပေါ်မှာရောက်တော့ ရှာနေပြီးခြူတဲ့တတိယရှာနေတိုင်းမှာပြီတာတယ်လေဒီုံနဲ့ခြူတာရှားယုံနဲ့ဟောနန်းကြီးယုံနဲ့ဟောခဲကြီးယုံနဲ့ဟောဘယ်တော့မှခြူမှာတော့ဒီမှခြူတာဟုတ်လားအဲ့လိုမျိုးကြက်လာဘူးကြီးလိုက်တော့ဟောကြက်ကြီးလို့ရပါလားဒီအဖေးအောင်တင်နေဟင်ဟင်အနံ့နာလိုက်တော့ဟောအနံ့နာရပါဘူးဟုတ်ကလားကဲလိုက်တော့ဟော ခိုင်တော့အရှိတွေ့လာရပါဘူးဟုတ်စားလိုက်တော့စားလိုက်တော့သမာတရားသူလည်းတတိလေးပဲဟုတ်ကလားဟုတ်ပါဗျာအဲ့တော့ဒီခြူတာလေးကိုဟိုတို့ဘာလို့ခြူလို့ခြူတယ်ခြူမှန်းလိုက်တယ်ခြူတယ်လို့မှတ်လိုက်တယ်ခြူတယ်လို့မှတ်လိုက်တယ်ခြူမှန်းတတ်ပြီပဲ ခြုံတော်မလိုက်တဲ့သရဏာလေးပဲခြုံမှန်းပြီးဝိဒါလေးတွေနဲ့အဲ့တော့ခြုံမှန်းပြီးပြီးတော့လာမယ်ဒီကခြုံတယ်လို့တော့ကြမယ်တော့သရဏာကထပ်တင်မယ်ဘုံဘုသရဏာတို့ကမှတတိယထပ်တင်မှာပေါ်ပြီတတိယမှတ်တာရှင်းတာမဟုတ်လားတတိယမှတ်လိုက်မယ်မှတ်တော့မှတ်အောင်ပြည့်ချဲ့ပေးမှုတိုင်းခြုံတာတွေကဘုံတော့ခြုံလာဘူးလားအဲခြုံနိုင် ခြုံမ်းပြီးဒီပူချိုးလာတော့ပြန်မှားတယ်တော့ပူပြီးတော့မှန်နေပဲမှန်ပါပါပြက်ပဲနာကဝင်မတော့တရားတော်ဝင်နေပါဗျာဝင်စမ်းချက်တိုင်းငါပါပါပေါ့မရှိပါဗျာဝင်စမ်းလားဝင်နိုင်ပါဗျာဝင်စမ်းချက်ဝင်နိုင်ပါဗျာခြုံမ်းနဲ့ပြီးတာပြီးတာနဲ့ခြုံတာလေဟင်အဲခြုံတာပြီးတာဟိုမှတ်ပြီးတော့ ခြူတဲ့အကြောင်းလေးကိုသိတာလေးကပုံသိမလေးအဲသိတာလေးပုံသိတော့ဒီခြူတာလေးတော့ဝန်သားလာတော့မှမလေးအဲဒါမှမပုံတော့ဒီအမှန်ရဲ့ထူပေါအားတော့ဒီပြရလေလေထုံးဖို့ပြီးပြီးသွားတော့ခြူရက်တာဒီလေးဟာမြဲသလားမမြဲဘူးလားသူများမေးဖို့မလို့ကောင်းမကောင်းသူများမေးဖို့မလို့ဟင်အင်းတို့ဒီခြူရာလေးသားလို့ကောင်းတယ်လို့ပြောတာခြူရာလေးပြက်သွားတာကမြင်နာဗျသူဒါနဲ့သူပြင်ခုတ်တယ်လို့နေမှာပေါ့ ဟင်ဟိုဒါခိုးလေးတို့တစ်ပင်ပြတော့တာလူတိုင်းသိလေရတစ်ပင်ကပြန်ခုတ်ထားခဲ့လို့ဒါတုံးနေတာဘယ်သူသိလို့ဒါတော့တုံးကြီးတယ်ခုနတစ်ပင်မတုံးလို့ဘူးပြတ်တာပေါ့ဘူးရဟုတ်ကလားဟိုဟိုတို့ဝါမနိုင်ဘူးကျက်သားတုံးကြီး ပြောက်သွားတာကခင်ဗျားတို့ပြီးတာကျမတို့ကဖြတ်ပြီးတာတော့ကျွတ်တို့ချာတဖြည်းဖြည်းနဲ့ငယ်ငယ်လုံးကချာလို့ကောင်းလို့လားငါးပေချာကသုံးပေချာပြီးတော့လို့လားဟင်ဟိုခုနကရှိပေချာကငါးပေချာလို့ပြီးတော့လို့လားအဲဒီသားဒီလိုမှချမ်းဖြစ်ပြနေပြီအဲတို့တိုင်းမှာတကောင်းတာပါလေတို့ဖြတ်ခံရတာမြင်ပါလိမ့်မယ်ဟုတ်ကဲ့လား ပြီးတော့ခြူတာလေးပဲပြီးတာလေဒါနှစ်ခုကြာတော့ဟုတ်လားဒါကြောင့်ပါဗျာဒီဒါလေးမှတ်မိတဲ့ပုံကိုပြောဟောတဲ့လေတော့ငါရှိမရှိမင်းတို့လိုတော့ဘာဘူးရရေမမြေဘောရကောင်းမကောင်းဘောရမပိုင်မပိုင်ဘောရဒီလိုရောရောစားကြည့်လို့ပြတာလည်းပါပြီလေပြည့်ပွဲလည်းမတွေ့တော့ပါဘူးဟင်ပြည့်ပွဲမှမတွေ့ပြည့်သေးဘူးတော့မလား အဲအခုရှိရှိတဲ့ဒီကမသားရလို့သွားနေတာဟင်သူကခြူတာသားပြီးပြတ်သွားဆိုရဟောတို့ကတကယ်ခြူလို့ခြူတာသားတယ်မသားတဲ့ချက်ကိုဘယ်သားတယ်ရှိရတော့သားတယ်ဟင်ဒီဆိုရမှုတိုင်းဆိုမှုအဲလိုလိုချက်ကိုကြောပါလို့ပြောတယ်ဆိုမှဆိုရရောက်မလားဆိုဒီလိုမျိုးနဲ့ပြဆွဲတာ ကျက်သားသွားရင်းနဲ့ကျက်ထောင်လာတော့လွတ်သွားပြီအဲဝက်သားသားတော့ဒီလိုမှဝက်ထောင်လာလို့လုံးဝမရဟင်ဝက်လုံးကြီးရတော့လုံးမဲ့အဲလိုပဲသူအပေအားလုံးတွေကိုဒီလိုမှတ်သွားရင်အပေပုံကလွတ်တာပဲအဲဒါလောကုတ္တရာဟုတ်လားမှန်ပါဗျာဟင်အဲ့ဒါမိသားဝါဒရာရဒီလိုမှတ်တာသူတို့မှတ်လို့သူတို့သိကြတယ်ကိုယ်တို့သူ့ပေါ်ပေါ်တာအဲအဖွဲပေါင်း900ဟင် တစ်ဖွဲ့တစ်ဖွဲ့တွေမှာအခုနဲ့2500လို့ဦးစီးဥက္ကရာဟုတ်ကလားအဲ့တော့ဘေးရောရဘေးကနေကြတော့ဆင်းပြီးတော့ဟိုဇေတော်ကြောင်းတန်လာတော်များကိုလှမ်းကြောင်းကြတယ်သူသားသမီးများကိုလေသူတို့သိရတော့မယ်ဒုက္ခနာကိုဝချင်းတော့မထားတော့ဘူးဆင်းပြီးတော့မရှိတော့ဘူး အဲ့တော့ဘုရားတရားတော်ကိုသူနာလိုပါတယ်ဘာတော်နာပြင်ပြပါတော့ဘုရားကိုတို့လာတော့ပဲသူနေတဲ့ညောင်ကောင်းလေးတွေမှာပေါ်လေရှိရှိကတော့တမုံလေးတွေညောင်ကောင်းလေးတွေနဲ့နေတတ်တာဟုတ်လားဟင်အဲဒီမှာတန်ဃာတော်ရဲ့ပတ်တာလေးဝိုင်းပြီးတရင်လုံးရပါတယ်ခင်ဗျားကိုပလာပြီးပေါ်လေကောင်းရင်လည်းပြီးပေါ့လေဝဲလေရပေါ့ဒီလိုမထင်ကြီးများမိတယ်တရားကြီး တုတ်တန်ရဲ့ကဘယ်တုတ်တန်ကနာလိုပါကလေးလို့ပြီးနေအဲ့တော့ရှင်ဘုရားဘုရားရှင်နဲ့လက်မလွတ်တဲ့အဲ့မဟာပရိပဒနာတို့ကိုတပည့်တော်တို့နာကြားလိုပါပဲဆိုဟင်ပရိပဒနာကကိုယ်ကိုယ်ကြောင့်ပတ်တာလေဟင်အခုတို့တစ်ဖက်တစ်ဖက်တစ်ဖက်တစ်ဖက်ပေါ့ကိုယ်ကိုယ်တစ်ဖက်ကိုယ်တစ်ဖက်ဒီလို ကိုယ်ရဲ့အကြောင်းကိုဘာမှမကြည့်ဘူးဆိုတာသိသွားပြီလေကိုယ်မျိုးတို့ကာရတိသဝေဒတိလို့ပေါ့အဲကာရတိလည်းကိုယ်ရင်းကာလေအဲဒါကလည်းဘာမှမယူမှာကတိအဖုံလေးတော့တော့ခုဒီတခုချိုးချတာကလည်းဟို body ကြီးလေးချလိုက်ဘိန်းကြီးနဲ့ချိုးလိုက်တော့ဘယ်လိုကသာမရှိပါဘူးအဲလိုပဲခန္ဓာကိုယ်လည်းအဲလိုဖြတ်အဲလိုကိုယ်တော့မရှိပါဘူးသိသိလားသိတကားသိအဲလိုလေကိုယ်သိသိပြီးတကားကိုယ်လို့သိကြတော့ခံစားမှုဝေဒနာလားဝေဒနာလိုက်သိဝေဒနာသိလို့ဝေဒနာလည်းဘာမှမရှိဘူး ဆိုတာဥဒ္ဒေပဲဟုတ်ကလားအဲဒီဘာမှမဖြစ်တဲ့သဘောကဓမ္မလည်းလိုက်ယူသားအဲလိုဒုဖြစ်နေတဲ့ဒီခန္ဓာထဲမှာရှိနေတဲ့ကိုယ်ရဲ့စိတ်ရဲ့ခံစားမှုရဲ့ဒီသုံးခုရဲ့သဘောတရားလေးရဲ့ဒါလေးခုတိုက်စစ်တာဟာပฏิပဒါမှာတော့ပြောတာအဲ့ဒါတတိလေးတစ်လုံးနဲ့အခုလည်းအမှန်နဲ့လို့တော့မဟုတ်လားဒါသာဝတိတုံကပ္ပဌာန်းလေး ဟင်အိမ်တော်သားမွေးတွေသူတို့ရဲ့အလုပ်ပေါ်ကမတတိယပါမင်းလေဟင်ချီလူလူရမင်းတွေတော့ပေါ်ပြန်ပြီးအဲ့ဒါတွေမခိုင်းတာပါဗျာဟင်ကိုယ်မလာတော့ဥက္ကရာတော်ကမင်းတောင်းတာလာကြရင်ဟောဒီမာဂရိပလာနာတို့ကပါဠိလိုပြောတာဗမာလိုချီရိုးပြီးပေါ်တော့အကလေးနဲ့ပတ်တယ်ဒီအောင်ပေါ်စေခုတ်လာဗျာဒီဝိဒီမျိုးအောင်ပေါ်နေတယ်ဒါတော့ဗျာအဲ့ဒါတော့မာဂရိပလာနာတို့ပါဗျာ အဲ့ဒါသာရောကြွားလဲမှတိုးတိုးနေကြတော့မခိုင်းတာမဟုတ်ဘူးလားဟင်ကိရတရားကြားဘူးဆက်လွန်းတဲ့ပေါ်ကြားပါလားအဲ့ဒါတန်သမားဟုတ်လို့ပြောနေဟင်တတိယတလုံးနဲ့ကွာအဲ့ဒီမှာပရိပနာတော့ကိုဝိုင်းရွတ်ကြပါအဲ့ဒီကလေးမှာပရိပနာတော့တို့ကလည်းကိုကိုကနေပြီးတော့သိကြော ဝေဒနာကြောင့်အဲ့ဒါလေးတစ်ဆင့်ပြီးတစ်ဆင့်ဒုက္ခနာကွယ်တွေလည်းဖြစ်ပြနေတယ်လေဒီသူ့ကိုရှိမယ်လေသူ့စိတ်ရှိမယ်လေပြီးတော့ဒုက္ခနာနဲ့ဝေဒနာပေါ့ရှိတယ်လေအဲ့ဝေဒနာလေးရဲ့အကြောင်းပေါ့အဲ့ဝေဒနာလေးတစ်ဆင့်ပြီးတစ်ဆင့်ပေါ်ပြလာဘူးအဆင့်ပြီးတက်လာဘူးအဆင့်ပြီးကျသွားဘူးအပြင်းပြောတဲ့တက်လာဘူးနေရာချင်းတက်လာဘူးဒါလေးတွေကတတိနဲ့မှနေတာ ဒီလိုဆိုရင်ငါခံရတယ်ပါအောင်မလားဘယ်နာကနာတယ်ပေါ့ဟင်ဟင်မောမောလာလေးနဲ့ပြီးတာလေးကိုမောလာတခြားပြီးတာတခြားခါဘာလာလေးကတခြားဟင်မောလာတခြားပြီးတာတခြားခါဘာလာလေးကတခြားဟင်အဲ့ဒါလေးကြည့်နေတယ်ဟိုနာရီချောဟိုနာရီနာချောပြီးတခါတော့တကယ်လည်းရောက်လာတာဟင်တသိနေလားဗျာချောပြီးလားချောပြီးလား 6ရင်းညတော်လုံးမှာတခါကြီးတော့သူကအများဝယ်သူတွေမဟုတ်သူဝယ်လေပြည့်နေအများဝယ်ဒီလိုဖြောင်းဝယ်တယ်တင်တယ်ဒီလိုပြောင်းပြီးတယ်ပြီးတော့သူကိုယ်လည်းဒါနမှုဒီလားမှုတွေကိုဥပ္ပါပိလုပ်တယ်။အများကလည်းဒီလိုဒီလိုဆိုတာလုပ်ပြီးတယ်။သူဖုန်းဖွဲ့ရလို့ပေါ့လေ။ဒါပြပါလုပ်နေတဲ့ပုဂ္ဂိုလ်။အဲ့တော့ဒါနရဲ့တာတိဒီလားရဲ့တာတိဘာဝနာရဲ့တာတိ ဟုတ်ကလားသူမျိုးဒါနနဲ့ပါရမီသီလနဲ့ပါရမီဘာဝနာနဲ့ပါရမီလားသူတို့အဆင်ပြေရှိတယ်တော့ဟိုဟန်းနာရတာက၆ခုထွက်လာတယ်အဲ့ဟိုရထားတဲ့သူကြီးကြွပါပေါ့ဒီထားတဲ့သူကြီးကြွပါပေါ့ဟင်ဟိုဟိုနာရထားမှု၆ခုပေါ့လေသူတက်လာအလုံးရဲ့အဲ့ဒီမှာဟိုတို့ပါတော့သူကြီးလိုက်နာကြည့်လိုက်ဟိုလူကြီးရဖြစ်နေတယ် အဲလိုတမိတာဥပါဒကံကြခဏမျိုးခဏမျိုးအုံလို့ပြောခဏအုံခဏအုံပြောလေပြီးတော့ကိုကြီးတွေကဘုလို့ပြောတယ်မှလို့ဟောလို့ပြောလို့တာတာဟောတယ်ဒါကတောင်းပြီးတော့သူ့လူတွေလို့ခဏအုံခဏအုံပြောဒီရတဲ့ကာလုံးကိုကြီးတွေကဒီကကြီးရတို့တို့တတိပဒံတို့ရိုးနေတာကိုဟိုဆိုင်ညာဆိုင်ညာတော့ဘယ်လိုဖြစ်ကြည့်လို့လဲသူကဘုရားတော်မောကုန်တော့ ဒီလိုမျိုးတာကိုရောတမိကိုရောလည်းရှုပ်ရှုပ်နေဝင်ကြပါလားတို့ပြရပဲလုံးဝမှဘုံတန်လာတော်ထူထူရတဲ့နေရာမှာကြောင်ရင်းကြီးတိတ်တိတ်ရှိဘူးတဲ့သူအရိယာသိဘူးကွဟင်ပြီးတော့ဘုရားတရားတော်ကိုပတ်တော်နာလို့မှတာချင်းကြီးချိတ်ချိတ်ချင်းရှိဘူးကျောင်းရင်းတင်းတင်းပြောခုဒီဒီအနိကဘုရားမှာကြောက်တော့ကြောင်ကလမ်းဖြစ်ပြီးတာသမီးရောင်ကိုကြောင်ဟင်အဲ့ဒါတို့ဝါလို့လာတော့ ဒီပတိရိယတော်ပြီးတော့ဘာလို့မကြတာတော့ပြီးတယ်ပြီးတော့ခင်ဗျားကအရင်ကတော့တရားရှိဟိုပြောခုနကပြောလို့ဟင်အများကြီးကိုဟောခဲ့ပြောခဲ့တဲ့တရားကိုလည်းမရောရင်းနဲ့အခုတော့ဘုန်းကြီးတွေကြီးအဖေဟာကနေထုတ်ခေလုံးကရမ်းပြောနေဖို့အဖေလည်းတရားမှကြောက်တာပဲဟုတ်ပါပါတာယသမီးရကြောင့်လို့ပြောတာဟဲ့မဟုတ်ဘူး ဘုရားသံဃာတော်တွေကိုလေထုတ်တာပေါ့ဘုရားမှနာပြီးတော့နိုင်သားကျော်စင်းကလာအလူရဲ့ပေါ်လို့သူ့နေကြောက်ဖို့နေကြောက်ဖို့ဆိုတာဘုန်းကြီးတွေကြောက်ဖို့ဆိုတာပေါ့ဘုရားဘုန်းကြီးတွေတော့ဘုန်းကြီးတွေဘုရားဘုရားဘုရားလာတော့ဘုန်းကြီးလည်းမြင်ဘူးလူတွေလည်းမြင်ဘူးသားသမီးတွေလည်းမြင်ဘူးသူသားမြင်တာဟုတ်ကဲ့အဲ့တော့နိုင်သားကျော်စင်းတော့ရုံနာဘူးလေအဲ့တော့မယုံဘူးကွာမင်းတို့အဲ့ပန်းကုန်းယူခဲ့ကြတာ အရှိကလာတော့တပည့်ကောင်တပည့်ကောင်နောက်ဆုံးဒုက္ခကြီးတယ်လေဘာဖြစ်လို့တော့သီလနဲ့တူတော့ပါဟင်သူလည်းသူပင်နဲ့တဏှာလေးရတဲ့ကြံနေလေတောင်သီလရဲ့တူတူသားတဲ့ပေါင်းအဲ့ဒါကြီးကပေါင်းဝင်လာပြီးတော့ကဲငါတို့မတတ်နိုင်ဘူးငါပေါင်းရရဲ့ဘာလို့တော့မင်းတို့နတ်ချမ်းသာမှာဘယ်နတ်ကအကောင်းဆုံးဘူးကွာတော့ဒီအလောင်းတော်များမေတော်ခမဲတော်များအလောင်းတော်ကြီးတွေ ပါဗျာဟင်မြတ်တဲ့တဲ့နေရာကိုတုံ့ပြန်တာရပြီပါမှန်ပါဗျာဟင်ဒီဗမာပြည်နဲ့ကြောရင်တော့ဘာလို့ဘာလို့လူတို့ပြောဒီမန္တလေးမန္တလေးမန္တလေးဟင်ဒီကောင်မှလူမပြောတယ်ဒီကောင်ကလူမပြောမန္တလေးရဲ့ကြီးရဲ့ဟင်မန္တလေးလူတို့ပြောလားဟိုမန္တလေးတုတိတာပုံပြောတာအဲဒါအင်းလူတို့ဟင်အဲ့ဒီတုတိတာမျိုးဟိုနဲ့ထားဟော ဟိုငါ့ဘုံကဟောဆုံးမဲ့ရေးတော့အေးဒီလိုဆိုမင်းတို့တုတ်တိတန်နားရထားကိုချက်ပြီးတော့အာရုံပြုတော့ပေါင်းပိုင်းကိုထုတ်လိုက်သွားတော့လောတာဟိုငါရထားလည်းမမြင်အောင်ဒီပေါင်းပိုင်းကတော့ပေါင်းနေမှာဒီလိုတွေ့ရပြီဟင်အဲ့ဒါနဲ့သူအာရုံယူပြီးတော့ဟိုတုတ်တိတန်နာပြီးပါသွားတယ်ဟဲ့ဟင်ပြီးတော့ဒီဓမ္မိကဥပါဒကာကြီးခုနကဝိဒါကာတို့နာဝင်လို့မဟုတ်ဘူးလားဟင် တစ်ဖက်ကလည်းအစွဲရုပ်ရှိတဲ့အတွက်အစွဲလုပ်ပြီးလုပ်ကြပါလုပ်တယ်ကဲလာကြပါ